သာသနာတော်တက္ကရာ2553ခုနှစ်အကောဇာတက္ကရာ1382ခုနှစ်ဘုရဝတ္တန္တမောနာယာတိပရင်းကျော်လာဇံရှိရနေဘုန်းကြီးရဲ့တက်တော်62နှစ်ပြည့်မွေးနေ့ပူဇော်ပွဲမှာဓမ္မပူဇာဖြင့် ပူဇော်လျက်ရှိကြတဲ့အာလုံးယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားစုပေးလူမှာကတော့ဓမ္မပရာထကထာမှာလာတဲ့ကုမာရသတ္တပမာတုထေရီဝတ္ထုဒေသနာတော်ကိုဘုန်းကြီးမိမိသီတာအာကိုရာဆိုရတရားနာမည်လေးနဲ့ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ် ဒီပြောရရင်တော့တရားဖြင့်ပူဇော်နေကြတဲ့ပုဂ္ဂိုလ်များကိုဘုရားကတတိပိတိုက်တွန်းတဲ့တရားပေါ့။ဒီနည်းတည်တာပါတယ်လေ။အာကိုရာတရားအားထုတ်တဲ့နေရာမှာသူတစ်ပါးကို အာကိုလို့ရပါမလား။တမာရီဖြစ်ဖို့အတွက်သူတစ်ပါးကိုအာကိုလို့ရပါမလား။ ဝိပဿနာဉာဏ်နေဖြစ်ဖို့အတွက်သူတစ်ပါးကိုအားကိုးလို့ရပါမလားမညာပူညာနိဗ္ဗာန်ချမ်းသာရဖို့အတွက်သူတစ်ပါးကိုအားကိုးလို့ရပါမလားမိမိတီတာအားကိုးရမိမိကိုယ်တိုင်မိမိကြိုးစားအားထုတ်ရင်တမာရီမရဘူးလားမိမိကိုယ်တိုင်ကြိုးစားအားထုတ်ရင်ဝိပဿနာဉာဏ်နဲ့မဖြစ်ဘူးလား ယနေ့ကိုယ်တိုင်ကြိုးစားအားထုတ်သွားလို့ပါရမီပြည့်စုံမယ်ဆိုရင်မညာဖူညာနိဗ္ဗာန်ဖြစ်အောင်မရနိုင်ပေဘူးလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအတ္တယိအတ္တနောနာထောကောယိနာထောပရောတိယအတ္တနာယိတုရံဒေနနာထံလပတိဒုံလပံတိခြေဒနာတော်ကိုမြတ်စွာဘုရားရှင်ကုမာရသတ္တဗမထေရရဲ့မိခင်ကြီးပေါ့ မေတော်ကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူတာသာဝတိပြည်ကိုဒီတော်အကြောင်းမှာသတင်းသုံးနေတော်မူခြင်းမှာမြတ်စွာဘုရားဒီတနာကိုဟောတာအတ္တယိအတ္တနောနာသောကိုဣနာသောပရောတိယအတ္တနာယိထုတံတေနနာထံလပတိဒုလဗံတိအတ္တဟိနိမိတိတလျင်အတ္တနောမိမိနာသောကိုယ်ွယ်ရသည်ဟောတိဖြစ်ပါပေ၏ မိမိတည်တာမိမိရဲ့ကိုယ်ကိုယ်ရာပဲကောယနာတော်ပရောတိယပရောတဘာဘောသူတိအတနောမိမိဤနာတော်ကိုယ်ကိုယ်ရာတိကောတိယဘယ်မှာဖြစ်နိုင်ပါနည်းအခြားသွားသောပုဂ္ဂိုလ်ဟာဘယ်မှာမိမိရဲ့ကိုယ်ကိုယ်ရာမိမိရဲ့အကိုယ်ရာဖြစ်နိုင်မလဲတဲ့အတနာဤမိမိတည်တာလည်းရင်ဒုဒ္ဒံဒိနာကောင်းစွာဣန္ဒြေကိုဆုံးမခြင်းဖြင့် သူရဒေနာကောင်းစွာဣန္ဒြေတို့ကိုဆုံးမခြင်းဖြင့်ဒုံလဘံရနိုင်ခဲ့သောနာတာဓမေချမ်းသာပူချမ်းသာဟုဆိုသောကိုယ်ွယ်ရာကိုလဘတရားရှိနိုင်ပါ၏အရတမေချမ်းသာပူချမ်းသာရဖို့ဆိုတာလွယ်သလားခဲရသလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒုံလဘံရနိုင်ခဲ့သော နာတာရတမေချမ်းသာပူချမ်းသာဟုဆိုသောကိုယ်ဝေရာကိုလည်းပဲတရားရှိနိုင်ပါ၏မိမိကိုယ်ကိုမိမိအားကိုမိမိကိုယ်တိုင်မိမိကြိုးစားပြီးအားထုတ်မယ်ဣန္ဒြေတွေကိုမိမိကိုယ်တိုင်ဆုံးမမယ်သက္ကုံတရေသောတိန္ဒြေကာနိန္ဒြေဇီဝိန္ဒြေကာယိန္ဒြေမနိန္ဒြေဆိုတဲ့အဲဒီဣန္ဒြေတွေကို မိမိကိုယ်တိုင်တတိအဆောင်ရှောက်လေးထားပြီးတော့စောင့်ရှောက်မယ်ဆိုရင်ရနိုင်ခဲ့တဲ့အဲဒီအရဟတမေချမ်းသာကိုချမ်းသာရီမရနိုင်ဘူးလားရနိုင်တယ်တကယ်ရနိုင်တယ်အဲဒီရနိုင်ခဲ့တဲ့အရဟတမေချမ်းသာကိုချမ်းသာကိုရလို့တဲ့ပုဂ္ဂိုလ်များဟာအခြားသောပုဂ္ဂိုလ်ကငါဒီနေ့ပြန်မှန်နေလို့ ခဏလေးနားခြင်းတဲ့အတွက်ကြောင့်မို့ငါကိုယ်စားလေးအထုတ်ပေးစမ်းပါ။ဟောပြီးတော့သူတော်ဘာကို အာကုပြီးတော့ခိုင်းလို့ရှိရင်ရလာတဲ့တမာရီဟာမိမိရမှာလားသူရမှာလား။သူအထုတ်ရင်သူပဲရမယ်။ဘုန်းကြီးတို့တခြားတခြားဒီဒါနကုသိုလ်တွေဒီနာကုသိုလ်တွေဆိုတာကတော့ပရဟိတ။သူတော်ဘာရဲ့ချမ်းသာစေဖို့အတွက်လုပ်ကံပေးတာဒီဝိပဿနာကတော့အတ္တဟိတပဲ။ဘာဟိတလဲ။ အတ္တဟိတာပဲကိုယ်အကျိုးကိုယ်စီးပွားပဲကိုယ်တိုင်ဆင်းရဲငြိမ်းချင်တဲ့ပုဂ္ဂိုလ်ကိုယ်တိုင်နဲ့ပါလို့ရစားထုတ်ရမယ်ပင်မလုံးလို့ဆိုပြီးတော့ဒီပင်မလုံးတဲ့အတွက်ကြောင့်မို့ဒီလုပ်ကိုတော့ကိုမလုပ်နိုင်တော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီဆင်းရဲငြိမ်းတဲ့နိဗ္ဗာန်ရနိုင်ပါမလားမရနိုင်ဘူးတကယ်လွတ်မြောက်မှုဆိုတဲ့ချမ်းသာကိုတကယ်လိုချင်တယ်ဆိုပါရင်မိမိကိုယ်တိုင်အားထုတ်ပါ မိမိကိုယ်တိုင်ကျင့်ပွားပါမိမိကိုယ်တိုင်လှုပ်လှုပ်ပါမိမိကိုယ်ကိုမိမိအားကိုးပြီးတော့မိမိကိုယ်တိုင်ကြိုးစားမယ်ပွားများမယ်အားထုတ်မယ်ဆိုပါရင်ကိုယ်တိုင်ရနိုင်သေးတယ်မချမ်းသာကိုချမ်းသာတွေရတမေချမ်းသာကိုချမ်းသာတွေဖြစ်အောင်မရနိုင်ဘူးလားလွတ်မြောက်မှုချမ်းသာကြီးကိုရနိုင်တာလွတ်မြောက်မှုဆိုတော့ဘာကလွတ်မြောက်မှလဲဆိုရင်ဆင်းရဲကလွတ်မြောက်မှာ ဘုန်းကြီးတို့ယောဂီများကဆင်းရဲကျင်နာချမ်းသာကျင်နာချမ်းသာခြင်းတို့ဒီဆင်းရဲတွေကလွန်မြောက်ခြင်းနဲ့ဆိုရင်ဟောဤဝိပဿနာတရားတွေအာထုတ်တင်လားအာမထုတ်တင်ဘူးလားအာထုတ်တင်တယ်ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီတရားတကယ်အာထုတ်တင်တယ်ရသော်ဘုရားပွင့်လို့ဘုရားရှင်ရဲ့သာသနာတော်ကြီးရှိမှသာ ဒီတရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိတာသာသနာ့အချိန်ခါကာလမှာခုလိုကြင်ကြံအားထုတ်နေခြင်းတဲ့တတိပဋ္ဌာန်ဝိပဿနာတရားကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိပါမလားမရှိလို့ရှိရင်နာကြားခွင့်ရောနာပြပါမလားမနာကြားရတဲ့အတွက်ကျင်နည်းကျန်နေအားထုတ်နေရရောသိပါမလားမသိရင်အားထုတ်ခွင့်ရောရပါမလားအားထုတ်ခွင့်မှမရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲကလွတ်မြောက်ပါမလား မလွတ်မြောက်နိုင်ဘူးအဲ့တော့အခုကမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပွင့်လို့ဘုရားရှင်ရဲ့သာသနာတော်ကြီးမရှိဘူးလားသာသနာတော်ကြီးလည်းရှိနေတယ်သာသနာတော်ကြီးလည်းဒီလိုလားလို့ထုံကားနေတယ်ထုံနေတောက်ပနေတယ်အဲတော့သာသနာတော်ကြီးလည်းပဲရှိနေတယ်မိမိကိုယ်တိုင်လည်းပဲလူဘဝလူလူရှိကိုလည်းပဲမရဘူးလားမိမိကိုယ်တိုင်လူဘဝကိုလည်းရနေတယ် ဒီလိုနိလမကန်စွာနဲ့သုံတင်ညွန်ပြအဆုံးမပေးနိုင်တဲ့ဆရာသမားကောင်းကြီးနဲ့ရောမတွေ့ရဘူးလားဒီလိုဆရာသမားကောင်းကြီးနဲ့တွေ့နေပါရဲ့တန်းနဲ့မိမိမှာအကြောင်းအမျိုးမျိုးကြောင့်ပေါ့ဒါကြောင့်ပဲဖြစ်စေသမီးကြောင့်ပဲဖြစ်စေပစ္စည်းကြောင့်ပဲဖြစ်စေယာရုအာနာကြောင့်ပဲဖြစ်စေအကြောင်းတစ်မျိုးမျိုးကြောင့်မိမိဒီဝိပဿနာဘာဝနာတရားတွေအားထုတ်ခွင့်မရလိုက်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်လူဖြစ်ရာကျိုးနတ်ပါမလား သာသနာတော်နဲ့တွေ့ရရုံနာပါမလားမလားနိုင်ဘူးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယောသဝတ္တတတံဇီဝေအပတ္တဥဒေယဘေယဒီကဟံဇီဝိတံတေယောပတ္တတောဥဒေယဘေယယောသပုဂ္ဂလောမြည်သူမဆိုအခြင်းပုဂ္ဂိုလ်သည်ဥဒေယဘေယယခုလိုပြစ္ဆုတ်ပံတည့်၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ခြင်းပြည့်ခြင်းဆိုတဲ့သဘောကို အပတံအပတတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိမတွေ့မမြင်ရသည် ရှိသောဝတ္တတတံတေချာတွေ့ကြုံအနှစ်တရားကလပ်ပါလိုဒီဝေမပြတ်အစဉ်သက်ရှိ၍နေရပါတော်လေနတေယောလူဖြစ်ရာကျိုးမနယောအမှန်တရားဤယောသပုဂ္ဂလုံးဤသို့မဆိုခြင်းပုဂ္ဂိုလ်သည် ဝိတယဘယံယခုလိုပြစ္ဆုတ်ပံတဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ခြင်းပြည့်ခြင်းဆိုတဲ့သဘောကိုသံတတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိရိရှုမှတ်ပွားများအားထုတ်ရင်တွေ့မြင်ရသည်ရှိသောဧကဟံဇီဝိတံတနေ့တည်းရဲ့ဓမ္မနဲ့ပင်သက်ရှင်၍နေရပါတော်လင်တေယောသာသနာနှင့်တွေ့ကြုံရာကျိုးနတ်ပတ်သဖြင့် မပြတ်တစေမြတ်နာပါပေတတိဒီတော့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့လည်းတွေ့နေတယ်မိမိကိုယ်တိုင်လူဘဝကိုလည်းရနေတယ်အသက်ရှင်ရှင်လည်းနေရတယ်ဆရာသမားကောင်းနဲ့နိလမှန်ကန်စွာညွှန်ပြပေးတဲ့ဆရာသမားကောင်းနဲ့လည်းတွေ့တယ် ဒီယုံနာအဖြစ်အပျက်သဘောလေးကိုသိမြင်နိုင်လောက်တဲ့ဝိပဿနာတရားလေးအားထုတ်ခွင့်မရဘူးဝိပဿနာဉာဏ်လေးမဖြစ်ဘူးဆိုရင်လူဖြစ်ရကျိုးနတ်ရလားအသက်ရှိရှိနေရကျိုးရောနတ်ပါမလားသူ့ဟာသူအသက်တွေဘလောက်ရာထောင် ရှိပြီစီယုံနာအဖြစ်အပျက်မှမသိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်သာသနာတော်နဲ့တွေ့ရကျိုးနတ်ပါမလားဗျာဒါကြောင့်ဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများသာသနာတော်နဲ့တွေ့ရကျိုးနတ်စေခြင်းနဲ့ လူဘဝမှာလူဖြစ်ရကျိုးနှက်စေခြင်းနဲ့သာသနာတော်နဲ့တွေ့မှသာဒီဘာဝနာတရားတွေဟောပြောနိုင်စွမ်းတဲ့ပုဂ္ဂိုလ်ရှိတယ်။အဲလိုဟောပြောနိုင်စွမ်းတဲ့ပုဂ္ဂိုလ်ရှိမှနာကြားခွင့်ရတယ်။နာကြားခွင့်ရမှကျင့်ကြံအားထုတ်နည်းတွေမသိပေဘူးလား။အားထုတ်နည်းတွေသိလို့ကျင့်ကြံပွားများအားထုတ်မှဘုန်းကြီးတို့ယောဂီများဆင်းရဲငြိမ့်တဲ့နိဗ္ဗာန်ဆိုတာမျက်မှောက်မပြုနိုင်ပေဘူးလား။ဒီအဲလိုဒီမှာဆရာကောင်းတမန်ကောင်းနဲ့တွေ့ကြံတော့လေလေ အားထုတ်တဲ့အခါကာလမှာဘုန်းကြီးတို့ယောဂီများပို့ပေါ်ဆဆအားထုတ်ရမှာလားတင်တင်ရင်အားထုတ်ပါမှာတင်တင်ရင်ရင်အားထုတ်ပါအဲ့ဒီအားထုတ်တဲ့အခါကာလမှာအတ္တနာမိမိပြီးသားလျင်အတ္တနာမိမိပြီးသားလျင်သူတံဒေနကောင်းစွာဣန္ဒြေကို ဆုံးမခြင်းဖြင့်ဣန္ဒြေတွေကိုမိမိတို့ဆုံးမရမယ်ဣန္ဒြေကိုစောင့်သိရမယ် တကယ်လို့တရားရှုပွားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာစက္ကုံတရေမထင်းသိမ့်မှုဆိုရင်အာယုန်นี่ကောင်းအာယုန်ဆိုးအာယုန်นี่မမြင်ရဘူးလားမြင်နေရလို့ရှိရင်ပုထုဇဉ်ရဲ့တဘာဝကောင်းတဲ့အာယုန်လေးမြင်ရရင်သဘောမကျဘူးလားအဲဒီမှာသဘောကျနေပြီဆိုရင်ကလောဘကိလေသာမဝင်ဘူးလားကဲအလိုမရှိရတဲ့အစင်းအာယုန်ကိုကိုမြင်ရပြီဆိုရင်သဘောကျသလားမကျဘူးလား အဲဒီမှာသဘောမကျဘူးဆိုရင်ဒေါသကိလေသာမဝင်ဘူးလားမိမိကိုယ်ကိုမိမိလောဘဒေါသရှင်မှန်းမသိဖြစ်နေတာဟာမောဟကိလေသာဘာကိလေသာလဲကိုယ်ကိုယ်ကိုလောဘဝင်မှန်းလည်းမသိဒေါသဝင်မှန်းလည်းမသိပဲနဲ့တွေ့ဝေနေပြီဆိုရင်အဲဒီပုဂ္ဂိုလ်မောဟကိလေသာဘယ်ပေါက်ကဝင်နေတာလဲမျက်စိပေါက်ကဝင်နေတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတရားလုပ်ခွင့်ဝင်ပြီးတော့အားထုတ်ပြီးဆိုရင်သက္ကုံတရေကိုမလုပ်ရမှာလေ ထိမ့်သိရမယ်စက္ကုတ္တရီလုံခြုံရမယ်တချို့ကတရားအားထုတ်တယ်ဆိုတာပဲတရားလေးထိုင်ရုံထိုင်လိုက်တာပဲတရားထိုင်နေတရားထိုင်နေဆိုထိုင်လိုက်တာထိုင်ပြီးတာနဲ့ပဲတစ်ဖက်လှည့်ပြီးစကားပြောလိုက်တယ်ဓမ္မမဟုတ်ဘေးလှည့်ပြီးအိတ်ချလိုက်တယ်နဲ့ထိုင်ရုံလေးထိုင်တာပဲသူကတရားထိုင်နေဆိုထိုင်လိုက်တာထိုင်ရင်းနဲ့လည်းပဲတွေးခြင်းတွေးနေမနေခြင်းနေနေမစဉ်းစားခြင်းစဉ်းစားနေနေနိဗ္ဗာန်တရားတွေဝင်နေပြီဆိုတဲ့ကူကဒီပုဂ္ဂိုလ်တမာရီရပါမလား တမာရိမှမဖြစ်ရင်ဝိပဿနာဉာဏ်ဖြစ်ပါမလားဝိပဿနာဉာဏ်မှမဖြစ်ရင်မညာပုံညာနိဗ္ဗာန်မျက်မှောက်ပြုနိုင်ပါမလားကဲဒီတော့ဘုန်းကြီးတို့ယောဂီများဣန္ဒြေကိုမလုပ်ရမှာလေထင်းရမယ်စက်ကုံတရီကိုထူထင်းရစက်ကုံတရီထင်းရတယ်လို့တောတိန်တရီနားကလည်းပဲဟိုကြားတဲ့မြအတန်လေးကိုလိုက်ပြီးတော့နားထောင်ရဘူးတကယ်လို့နားထောင်နေမယ်အဲ့ဒီအတန်အာယုံပဲပဲနားခွင့်နေမယ်ဆိုရင်အတန်တွေကတော့ မရှိဘူးလားရှိနေတာပဲတက်ရှိအတန်တွေလည်းရှိနေတာပဲတက်မဲ့အတန်တွေရောမရှိဘူးလားအဲ့ဒီတက်ရှိတက်မဲ့အတန်တွေပေါ်မှာမိမိကစိတ်အာရုံတွေရောက်နေတယ်ကဲသဘောကျတဲ့အတန်အာရုံလေးကိုမိမိသဘောကျနေတယ်အတန်အာရုံကောင်းတဲ့အတန်လေးကြားရတော့သဘောကျတယ်အဲ့လိုဆိုရင်အဲ့ဒီအတန်အာယုန်လေးသဘောကျနေပြီဆိုရဲကွာလောဘကိလေသာတွေမဝင်ဘူးလားဝင်နေပြီအဲ့ဒါဘယ်ပေါက်ကလဲနားပေါက်ကနားပေါက်ကကိလေသာတွေဝင်နေတာ ကိုယ်အလိုမရှိတဲ့အတန်ကြီးကြားကြည့်ပါလားမိမိအလိုမရှိတဲ့အတန်ကိုကြားကြည့်ပါလားအခုတရားကိုတကယ်ကြိုးစားနေတဲ့ပုဂ္ဂိုလ်ကဘုရားစကားပြောတဲ့အတန်ကိုအလိုရှိသလားအလိုမရှိဘူးလားအလိုမရှိဘူးအဲ့ဒီအတန်မျိုးကြားနေရရင်စိတ်ထဲမှာရှင်းနှဝမ်းသာနေသလားစိတ်ဆိုးစိတ်ပြက်နေသလားအဲ့ဒီမှာစိတ်ပြက်နေတယ်ဟောအတိတရားမရှိလိုက်တာတရားအထုတ်နေတဲ့နေရာရှိတယ်ဘေးကနေလာပြီးစကားကြီးပြောသွားတယ် ကျင်တာဆိုရင်ငါထပြောပြခြင်းနဲ့ဟောစိတ်ထဲမှာဖြစ်နေတာဒေါသဘာတွေဖြစ်နေတာဒေါသတွေဖြစ်နေတာအဲ့ရနားပေါက်ကနေပြီးတော့ဒေါသကိလေသာတွေဝင်လာပေပေါက်ကနေဝင်နေတာနော်နားပေါက်ကနေဝင်နေတာဒီအိန္ဒြေကိုဒီမှာသောတရိန္ဒြေလေးကိုမထိန်နိုင်လို့ရှိရင်အဲ့ဒီနားပေါက်ကကိလေသာဝင်လာတယ်ဒီလိုပဲနှာခေါင်းပေါက်ကလည်းပဲမထိန်သိမ့်နိုင်ရင်မွေးတဲ့အနံလေးနဲ့စလို့ နာနဲ့အနတ်နဲ့စလို့ကိလေသာမဝင်နိုင်ဘူးလားမွေးတဲ့အနတ်လေးသဘောကျတဲ့အနတ်လေးဝင်လာရင်တစ်ခါရင်သဘောကျနေတာပဲပြတ်တက်နေတာပဲလောဘကိလေသာကိုယ်သဘောမကျတဲ့အနံ့ဆိုးကြီးတွေဝင်လာပြီဆိုရင်အဲ့ဒီမှာသဘောမကျဘူးဒေါသကိလေသာတွေဝင်လာအဲနှကောင်းပေါက်ကဆယ်ပေါက်ကလည်းဆရာပေါက်ကကြတော့ဒီကံစားစရာအရမနဲ့ဆက်လို့လည်းပဲကိုကိုနှစ်သက်တဲ့အာဟာရလေးစားရပြီဆိုရင်သဘောမကျဘူးလားကိုမနှစ်သက်တဲ့အာဟာရစားရရင်သဘောကျရလား ကဲလျှာဘောကရောကိလေသာတွေမဝင်ဘူးလားကဲကိုယ်ဘောကရောကိလေသာတွေမဝင်ဘူးလားအတွေ့အထိနဲ့စလို့ကောင်းတဲ့အတွေ့အထိလေးဆိုရင်သဘောကျတယ်မကောင်းတဲ့အတွေ့အထိဆိုရင်သဘောမကျဘူးစိတ်ပေါက်ကလည်းပဲကြည့်လိုက်ကြံကောင်းတဲ့အကြံစီစိတ်ကူးလေးဝင်နေရင်သဘောရကျနေတယ်မကောင်းတဲ့စိတ်ကူးတွေဝင်နေရင်သဘောကျရလားကဲဒီအိန္ဒြေတွေကိုမိမိတို့စက္ကုံတရေတောတိန်တရေကာနိန်တရေစတဲ့အိန္ဒြေ6ပါးတကား6ပါးကို ကိလေသာတွေမဝင်အောင်မိမိတို့မဆောက်ရှောက်နိုင်ဘူးမထိမ့်သိမ့်နိုင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်မဲ့ချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာရနိုင်ပါမလားအဲ့ဒီအိန္ဒြေကိုထိမ့်သိမ့်ဖို့ဆိုတာလေလေဘုန်းကြီးတို့ယောဂီများကတခြားပုဂ္ဂိုလ်ကိုအားကိုးလို့ရပါမလားကိုယ်တိုင်အားကိုးပြီးကိုကိုကိုအားကိုးကိုယ်တိုင်နဲ့မကြိုးစားရဘူးလားကိုယ်တိုင်နဲ့စက်ကုန်တည်းမထင်ရဘူးလား သောတိန္ဒြေကာဏိန္ဒြေစတဲ့ဣန္ဒြေတွေကိုယ်တိုင်နဲ့မစောင့်ရှောက်ရဘူးလားကိလေသာတွေမဝင်အောင်စောင့်ရှောက်နေကိလေသာမဝင်အောင်ထိမ့်သိမ်းလို့ဒီကိလေသာတွေမဝင်နိုင်တော့ဘူးဆိုရင်ဆင်းရဲမငြိမ်းပေဘူးလားအဲလိုဆင်းရဲငြိမ်းဖို့အတွက်သူတော်ဘာအာကိုရမှလားကိုကိုကိုအာကိုရမှလားအခုကတရားတွေအထုတ်နေတယ်ဆိုတာတမာရီဖြစ်ဖို့လည်းပဲကိုဟာကိုအာကိုရဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာလည်းပဲသူအာကိုရတာ ਨੇ ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတုံမေဟိကိစ္စံအတ္တပံဧခာတာရောတထာဂတံပฏิပန္နပမောက္ခန္တိစာယိနောမာရဗန္ဒနာချက်တာလူသတိပဋ္ဌာန်ဝိပဿနာတရားတွေမင်းတို့အားထုတ်ကြကွာမင်းတို့ကငါဘုရားနိပေးယုံညပဲပฏิပန္နနိပေးညွန်ပြယုံညပဲငါဘုရားတတ်နိုင်တယ်ငါဘုရားလမ်းညွန်ပေးတဲ့ပုဂ္ဂိုလ်ပဲ ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေကတော့ပြင်ဆင်းရဲခတ်သိမ်းနေတဲ့နိဗ္ဗာန်ကိုရောက်ရောဆိုပြီးတော့ငါဘုရားဆွဲပြီးမပုတ်နိုင်ဘူးတဲ့ကိုယ်တိုင်ကြိုးစားပြီးကိုယ်တိုင်အားထုတ်မှသာဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဘုရားရှင်ကိုတော်တိုင်ဟာနိဗ္ဗာန်လမ်းညွန်တဲ့ပုဂ္ဂိုလ်ပဲဟုတ်တယ်မလားဘုရားရှင်ကိုရောင်မြတ်ကြီးကဘယ်ရောကြီးဘယ်ပုဂ္ဂိုလ်တွေကတော့ဖြင့်နိဗ္ဗာန်ကိုရောက်စေဆိုပြီးတော့စေတလုံးပိုင်ထားတာမရှိဘူး ကိုယ်တိုင်ပါလို့ရမှာလေကျိုးစားရမယ်ကိုယ်တိုင်အားထုတ်ရမယ်ကိုယ်တိုင်အားထုတ်ဖို့အတွက်မြတ်စွာဘုရားကနိလန်းလေးညွှန်ပြပေးအခုဘုန်းကြီးတို့ယောဂီများကိုလည်းပဲမြတ်စွာဘုရားဟောထားတဲ့နိလန်းတတိပဒလမ်းစဉ်လေးကိုဘုန်းကြီးတို့ယောဂီများကိုချပြချပြလို့ယောဂီများလိုက်နာပြီးကျင့်သုံးကြည့်ကျင့်သုံးကြည့်လို့အခုတကယ်တမ်းလိုက်နာလို့စက္ကုံတရေထိမ့်သိမ့်နေတဲ့အတွက်မျက်စိဘောက်ကကိလေသာမဝင်နိုင်ဘူး သောတိန္ဒြေထိသိမ့်နိုင်တဲ့အတွက်ကိလေသာနာဘောကမဝင်နိုင်ဘူးဒီကံဣန္ဒြေကိုထိသိမ့်နိုင်တဲ့အတွက်ကြောင့်မို့နှာခေါင်းဘောကကိလေသာမဝင်နိုင်ဘူးဇိဝိန္ဒြေယဉ်ညစ်တရားဘောကနေပြီးထိသိမ့်နိုင်တဲ့အတွက်ကြောင့်မို့ကိလေသာမဝင်နိုင်ဘူးကိုယ်ဘောစိတ်ပါဒီဣန္ဒြေ၆ပါးလုံးကိုမိမိထိသိမ့်နိုင်တဲ့အတွက်ကြောင့်ကိလေသာမဝင်နိုင်ဘူးဆိုတာကိုကိုယ်တိုင်လက်ခံလာပြီဆိုရင်ဒီလမ်းဟာမှန်မလားမှားမလား အဲ့ဒီလမ်းတိုင်းတာမိမိလျှောက်သွားမယ်ဆိုရင်လမ်းဆုံးရင်ရွာမတွေ့ဘူးလားအေးခွန်ကြီးတို့ယောဂီများလည်းပဲဒီလမ်းစဉ်အတိုင်းတတိထံကျင့်လမ်းစဉ်အတိုင်းသာလိုက်သွားဒီတိုင်းသာလိုက်ပြီးရှုမှတ်သွားရင်ဒီကျင့်လမ်းစဉ်ဆုံးပြီအဖြစ်ဖြစ်ဆုံးပြီဆိုတာ ਨੇ ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်မပြစ်နိုင်ဘူးလားဗျာအဲ့ဒီလိုဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့အတွက် မချမ်းသာပူချမ်းသာအရတမေချမ်းသာပူချမ်းသာရဖို့ဆိုတာရောလွယ်သလားခရင်သလားအဲဒီအိန္ဒြေတွေကိုကိုယ်တိုင်စောင့်ရှောက်ပြီးတော့ကိုယ်တိုင်ထိမ့်သိမ့်ပြီးကိုယ်တိုင်ကြိုးစားအားထုတ်သွားမယ်ဆိုပါရင်ရနိုင်ကြတယ်ဒီအရတမေချမ်းသာပူချမ်းသာရေမရနိုင်ပေဘူးလားဒါကြောင့်အတ္တဟိမိမိဒီတာလျင်အတ္တနောမိမိနာတော်ကိုယ်ကိုယ်ရသည်ဟောတိဖြစ်ပါ၏ ပရောဓမသောသူသည်အတနောမိမိနာတော်ကိုွယ်ရသည်ကိုတိယဘယ်မှာဖြစ်နိုင်ပါအနည်းအတနာဟိမိမိတိဒလျင်သုဒ္ဓံတေနာကောင်းစွာဣန္ဒြေကိုဆုံးမခြင်းဖြင့်သုဒ္ဓံတေနာဣန္ဒြေ၆ပါးတကား၆ပေါကိုလုံခြုံအောင်စောင့်ရှောက်ခြင်းဖြင့်ဒုံလဘံရနိုင်ခဲ့သောနာဂရတမေချမ်းသာဖို့ချမ်းသာဟုဆိုသောကိုယ်ွယ်ရာကိုဇဝတိယရှိနိုင်ပါပေ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းကေဒါလေးပဲဆိုလိုက်သမှာကိုကိုကိုအားကိုစားရာမည်သူရဘာကကိုစားမည် ကိုယ်ကိုစစ်သေးရင်ကျေးစေသည်ရဟဖို့မြတ်ရနိုင်သည်ကိုယ်ခွန်ကိုအားကိုးစားရမည်သူရဘာကကိုးစားမမည် ကိုယ်ကိုယ်စစ်ဆေးရင်ကြည်စေသည်အရဟံဖို့မြတ်ရနိုင်သည်ဒီတကောက်ဘုန်းကြီးကချပေးမယ်ယောဂီတို့ကမှတ်မှတ်သားသားလေးဆိုပြီးတော့နှစ်ခေါက်ပြန်ဆိုမယ်နော်ကိုယ်ကိုယ်ကိုအားကိုးစားရမည် သူရဘာကကိုယ်သာမမြည်ကိုယ်ကိုစစ်ဆေးရင်ကျေးစေသည်အရဟံဖို့မြတ်ရနိုင်သည်ဆိုကြည့်ပါ ကိုယ့်ကိုယ်ကိုအားကိုးပြီးတော့ကိုယ်တိုင်လည်းမိမိရဲ့ကိုယ်ကိုစစ်ဆေးရမယ်ကိုဟာကိုစစ်ဆေးပြီးတော့ယဉ်ကျေးအောင်အိန္ဒြေကိုထိမ့်သိမ့်သွားမယ်ဆောက်ရှောက်သွားမယ်ဆိုရင်နောက်ဆုံးသရတမေဖို့မချမ်းသာဖို့ချမ်းသာရေးမရနိုင်ဘူးလားဗျာအဲဒီလိုကိုကိုကိုအားကိုးပြီးတော့ကိုယ်တိုင်ကြိုးစားသွားတဲ့သာရကလေးကိုဘုန်းကြီးတို့ဒီနေ့ထုတ်ပြီးပြောပြမယ်အဲဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီးတာဝတိကြည်မွန်ဒီလိုအကြောင်းမှာတရင်တုံးပြီးတော့နေစဉ်မှာပေါ့ အဲဒီမှာရာဇဂျုံမြို့ရာဇဂျုံမြို့မှာချမ်းသာကြွယ်ဝအထေကြီးကလေးမောင်နှံရှိတယ်။အဲဒီမှာသူတို့မှလည်းပဲသမီးလေးတူရှိတယ်။အဲဒီသမီးလေးဟာတိကျမ်းနေမှာတဲ့အချိန်ကတိတတ်တဲ့အချိန်ကြီးကသာပြီးတော့အဲဒီကလေးမလေးဟာသာသနာတော်ဝင်ပြီးတော့ဘိက္ခုနီမှာပြုလို့တဲ့စိတ်ပဲဖြစ်နေတယ်။သာသနာဝင်ပြီးတော့ဘိက္ခုနီမှာပြုလို့တဲ့စိတ်ဖြစ်ဖြစ်တဲ့အတွက်ကြောင့်မို့ကုဏကုဏရာသမာနာပိ အမြဲတမ်းထက်ခါထက်ခါအဖန်တလဲလဲမိဘနှစ်ပါးကို သာသနာတော်ဝင်ရောက်ဖို့ရာအတွက်သာသနာတွင်ကိုတွတွင်းချင်းချင်းပေးဖို့အတွက်တောင်းပန်ဒါနဲ့မိဘများကလည်းပဲဒီသမီးလေးတယောက်တည်းရှိသူတို့ရှာထားတဲ့သူစိန်ဥစ္စာတွေဟာသမီးလေးအတွက်ရှာခဲ့တဲ့များတွေမိမိတို့ကိုပင်မစိတ်ပင်မပင်မခံပြီးတော့ရှာခဲ့တဲ့များတွေဟာသမီးလေးအတွက်ရုန်းကန်လှုပ်ရှားရှားဝေခဲ့တယ် အဲတော့သမီးလေးသာသနာတော်ဝင်ရောက်သွားရင်လို့ရှာထားတာတို့ပင်မန်းတာလေလကားဖြစ်တော့မှာပေါ့သမီးလေးကိုခွင့်မပြုအရွယ်ရောက်လာတဲ့အခါကဏ္ဍကြတော့အမျိုးတူစိစိမ်တူတဲ့ပုဂ္ဂိုလ်နဲ့အဲဒီမှာပေးစားပြီးသူတရားရပ်ပါလက်ထပ်ဒိညာပေးလိုက်အဲဒီမှာမိမိရဲ့စိတ်ထဲကမပါပေမဲ့မိဘရဲ့စကားကိုဘယ်တော့မှမပယ်ရှားခဲ့တဲ့သမီးလေးဖြစ်တဲ့အတွက်မိဘရဲ့ဆန္ဒတိုင်တိုင်ရောပြီးတော့ အဲ့မှာအခြားအမျိုးတူပေါ့စီစိန်တူးတဲ့အဖြစ်တတူးနဲ့တခါနဲ့သူရရပလက်ထထင်းများအဲ့လိုနဲ့နေထိုင်လာခဲ့တယ်မကြာမီအချိန်မှာပဲအဲ့ဒီအဖြစ်သမီးလေးမှာမိမိတို့တန်တေရသွားဒါပေမဲ့လို့သူဟာဒီထဲမှာစိတ်ဝင်စားမှုမရှိတဲ့မိကလေးဖြစ်တဲ့အတွက်ကြောင့်မို့သူ့မှာဒီတရေသားလေးဖြစ်နေပြီဆိုတာကိုသူသိတယ်။ဒါနဲ့တည်နေပြီဆိုတာလည်းသူသိတယ်။ အဲ့ဒါနဲ့အကြောင်းအခွင့်ကြုံတိုင်းကြုံတိုင်းသူ့ရဲ့ခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်ကိုဇနီးမယားတယောက်ရဲ့ဝတ္တရားကြီးကျေပြွန်အောင်ပြုစုတယ်လှုပ်ကြွေးတယ်အခွင့်ရတယ်အခွင့်ရတယ်သူ့ကိုတာသနာတော်ဝင်ရောက်ခြင်းတဲ့အကြောင်းသူ့ကိုဘုက္ခုနီမှာပြုခွင့်ပေးဖို့အကြောင်းအမြဲတမ်းအခွင့်ရတယ်အခွင့်ရတယ်ပြောတယ်အခွင့်ရတယ်အခွင့်ရတယ်တောင်းပါအဲ့လိုအခွင့်ရတယ်ပြောရတဲ့ကာလကြတော့ခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲဒါကြတော့ပြန်တာသနာတော်ကိုကြည်ညိုတဲ့ပုဂ္ဂိုလ်လေးဖြစ်လို့ပေါ့ ဇနီးဖြစ်တဲ့ပုဂ္ဂိုလ်ဟာတကယ်ကိုသာသနာတော်ဝင်ရောက်လာဝင်ရောက်ခြင်းတဲ့ပုဂ္ဂိုလ်ဖြစ်နေတာသိရတဲ့အခါကျတော့ခင်ဗျအဲတော့ရှင်မဒီလောက်သာသနာတော်ကိုဝင်ရောက်ခြင်းတယ်ဆိုရင်ခွင့်ပြုပါမယ်ဆိုပြီးတော့ကျင့်ကျင့်နဲ့နဲ့ခွင့်ပြုပါခွင့်ပြုပြီးတော့သာသနာတော်ကိုဝင်ရောက်တဲ့အခါမှလေးပဲတကယ်ပို့တဲ့အခါကဏ္ဍမှလေးပဲမဟာတေနသက္ကာရိနာဒီလိုနေမှာအကြောင်းကိုတခါလေကြီးကျယ်ခမ်းနားစွာနဲ့ ဘေကုဏီမှာပြုလုပ်ဖို့အတွက်ပို့ပေးတယ်။အဲဒီမှာဘေကုဏီမှာပြုလုပ်ဖို့အတွက်ကြီးကျယ်ခမ်းနားစွာနဲ့အခမ်းအနားကြီးကျယ်စွာနဲ့ဆင်းရဲပြီးတော့သူ့ရဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကိုဘေကုဏီမှာကြောင်းပို့။ဒါပေမဲ့အဆက်အသွယ်ကလည်းမရှိဘူး။သာသနာတော်နဲ့အဆက်အသွယ်မရှိတဲ့အခါကဏ္ဍကြတော့မြတ်စွာဘုရားသာသနာတော်ဆိုပေမဲ့လို့လေလေသာသနာတော်မှာအဲ့ဒီအချိန်ကကဏ္ဍတုန်းကဒေဝရကဂန်းခွဲပြီးတော့နေတယ်ဒေဝရရဲ့သာသနာကလည်းရှိနေတယ်

ဒီလိုမှများရဟန်းတန်ဃာတော်များရဲ့ဟောဝါဒကိုခံယူပြီးနေရတာအခုဒီလားရှင်တွေကတော့သိက္ခာရှင်တွေကတော့အခုဘယ်ဆရာတော်ရဲ့ဩဝါဒမှာခံကုန်မရဘူးကိုယ့်ဟာကိုယ်ကြောင်းနေဆောက်ပြီးနေကြတာလေးတွေ့ရတယ်။ရွာလေးရက်တဲ့ရက်ွက်တဲ့ခါနဲ့ပွန့်နေအကုန်လုံးကိုကြောင်းနဲ့ကိုကြောင်းပိုင်ဆရာလေးခေါ်မခံရင်တော့ဆရာကြီးလက်မထောင်ရင်ဆရာကြီးကဲအဲ့လိုတွေဖြစ်လာတယ် တကယ်တမ်းကျတော့ဆရာသမားရဲ့အရေးကဝတ္တအောင်မှာမိကိုနေရတာအင်တန်အကောင်းဆုံးပဲအဲဒီမြတ်စွာဘုရားလက်ထက်ကတော့မြတ်စွာဘုရားရဲ့သာသနာမှာယဟန်တန်ဃာတော်များနဲ့အမိပြုပြီးတော့မလန့်မကန့်လေးမှနေကြတာအခုဒေဝရရဲ့သာသနာဝင်တဲ့ဘိက္ခုနီမများကလည်းပဲအဲဒီမှာဒေဝရရဲ့အဆုံးမအောင်မှာပဲနေကြအဲဒီမှာအဆက်အသွယ်မရှိတဲ့အခါကဏ္ဍကြတော့ဒေဝရရဲ့အဆုံးအမခံယူပြီးတော့နေတဲ့ဘိက္ခုနီမအကြောင်းကိုပို့ရတာဖြစ်ခရီးရောက် အဲဒီမှာဘိက္ခုနီမပြုလို့ဘိက္ခုနီမပြုလို့ပြီးတော့နေတချင်ချင်းတချင်ချင်းနဲ့လူဘဝကပန်လာတဲ့သတိသားလေးဟာတချင်ချင်းရင့်ရင့်လာတဲ့အခါကဏ္ဍကြတော့ပေါ်လွင်လာတချင်ချင်းပေါ်လွင်လာတဲ့အခါကဏ္ဍကြတော့ဘိက္ခုနီမများသိလာတဲ့အခါကြတော့မဖြစ်ဘူးသူ့ကိုဘလို့ကြောင်းနဲ့လက်ခံလို့မဖြစ်ဘူးဘလို့ရဲ့ဆရာဖြစ်တဲ့ဆရာဒေဝရတ်ကိုတွန်းပြီးတော့ဆောက်ထားမှဖြစ်မယ် ဆရာဒေဝရကိုလျှောက်တာလျှောက်ထားတဲ့အခါမှာလည်းပဲအခုမှသူဟာဂိုင်းခွဲပြီးတော့ဘုရားသာသနာကနေဒီဒေဝရသာသနာဖြစ်နေဂိုင်းခွဲထောင်လာဖြစ်တော့သူကလည်းသူ့သာသနာမှာနာမည်ပြတ်မှာအင်မတန်ကြောက်အဲ့လိုနာမည်ပြတ်မှာသိပြီးကြောက်နေတဲ့အတွက်အဲ့ဒီမှာကြောက်တဲ့ထဲထမ်းလို့မသိတော့ဘူးသူ့ကိုနှင်ထုတ်လိုက်ကြဘာလို့ခိုင်းလဲနှင်ထုတ်လိုက်ကြသာသနာနဲ့မသိနေရောဘူးနှင်ထုတ်လိုက်ကြဒီကုဏီမနဲ့မသိနေရောဘူးနှင်ထုတ်လိုက်ကြ အဲ့မှာနှိမ့်ထုတ်ခံလိုက်တာဟိုကလည်းပဲအားလုံးဘိက္ခုနီမတွေကလည်းပဲသူတို့သာသနာမှာညှိုးမိန်မှာဆိုတဲ့တွင်သူတို့ရဲ့ဘိက္ခုနီမအကြောင်းတိုက်ထဲကဒီလိုဘိက္ခုနီမလေးတယောက်မသိမတော်ဖြစ်နေတယ်ဆိုရင်လူရဲ့အချင်းချင်းပြက်ကုန်လိမ့်မယ်ဆိုပြီးတော့သူတို့ကလည်းကြောင်းတိုက်တယ်မထားလို့ဘူးအဲ့ဒီမှာနှင်ထုတ်တယ်နှင်ထုတ်တဲ့အခါကျတော့ရှင်မတို့တတိတော်ဟာဒေဝရရဲ့သာသနာရဲ့ကိုလာခဲ့တာမဟုတ်ပါဘူးတဲ့တတိတော်သာသနာကိုလာခဲ့တာဘုရားသာသနာရဲ့ဝင်ခဲ့တာပါ ဒေဝရသာသနာတွေဝင်ခဲ့တာမဟုတ်ပါဘူး။အဲကြောင့်မို့တတိတော်ကိုဘုရားသာသနာတွေဝင်ခဲ့တာဖြစ်တဲ့အတွက်ဘုရားရှင်ရဲ့အဆုံးအမခံယူတဲ့ဘိက္ခုနီမှာအကြောင်းကိုတာတတိတော်ကိုပို့ပေးကြပါဗျာသူတောင်းတာတောင်းပါတဲ့အခါကလည်းကြတော့ဟိုကဘိက္ခုနီမတွေကလည်းပဲကိုเจ้าကလွတ်ပြီးရောကိုเจ้าကလွတ်ပြီးရောအဲ့မှာကို့မှာပဲဆိုပြီးတော့တခါလေရသော်ဘုရားရဲ့အဆုံးအမခံယူတဲ့အဲ့ဒီဘိက္ခုနီမှာအကြောင်းပို့လိုက်ကြတယ် ဟိုရောက်တဲ့အခါကဏ္ဍကြတော့ဟိုကဘေကုဏီမတွေကလက်ခံပါလက်ခံပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုစောင့်ထားကြတယ်။အဲဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုစောင့်ထားကြတဲ့အခါကဏ္ဍကြတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုရောင်တိုင်းသိပေမဲ့လို့လေပင်အာလုံးပြိဿတ်တန်တရားကင်းရှင်းစီလိုတဲ့အတွေ့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲဒီသာဝတိမြို့မှာထင်ရှားတဲ့ကြော်ကြားတဲ့အမျိုးသမီးများကိုမြတ်စွာဘုရားခေါ်ကြည့်တယ်။ ဝိတ္တကအကြောင်းမှကြီးအမှုရှိတဲ့အမျိုးသမီးတွေပေါ့အဲ့လိုသင်ရှားတဲ့အမျိုးသမီးတွေကိုခေါ်တယ်ခေါ်ပြီးတဲ့အခါကလည်းကြတော့မှအဲ့ဒီမှာအားလုံးအဲ့ဒီဝိတ္တကအကြောင်းမှကြီးအမှုရှိတဲ့အမျိုးသမီးများရဲ့အဆုံးအဖြတ်ကိုခံယူပါဒီကလေးမလေးဒီဒုက္ခမလေးဟာလူဘဝကပန်လာတဲ့တတိသာနာဓမ္မမဟုတ် သူဟာဒီဒိဋ္ဌိနေမှာပြုတ်လုပြီးတဲ့အချိန်ကျမှဖြစ်ပေါ်လာတဲ့တတိတာနာဆိုတာကိုကွဲကွဲပြားပြားသိအောင်အဲဒီမှာဝိသကအကြောင်းမှကြီးအမှုရှိတဲ့အမျိုးသမီးများကအဲဒီဒိဋ္ဌိနေမှာလေးကိုစစ်ဆေးကြပါတယ်အဲဒီမှာစစ်ဆေးတဲ့အခါကဏ္ဍကြတော့မှအားလုံးဟာဖြစ်နေရှားရှားဒီကလေးမလေးရဲ့အခုတရေသားလေးဟာဘယ်လောက်ရှိနေပြီဆိုတာကိုအကုန်လုံးကွဲကွဲပြားပြားသိရကဘိက္ခုနီမဝတ်တဲ့ ရဟဘယ်တော့မှဝတ်တယ်ဘယ်နှကဝတ်တယ်အဲ့မှာအာလုံးတွက်ကြည့်လိုက်တဲ့အခါကလည်းကြတော့သူဟာလူဘဝကပါလာတဲ့တိသားလေးဖြစ်တယ်။အဲ့ဒီကြတော့မှအာလုံးပြိတ္တတွေရှင်းလင်းသွားအောင်မြတ်စွာဘုရားဒီမှုရှိတဲ့မြို့မင်းများကဒီဘုဂုဏီမှာလင်းရဲ့တိသားလေးကိုအဆောအဖြတ်ပေးလိုက်ကြတယ်။သူဟာလူဘဝကပါလာတဲ့တိသားလေးဖြစ်ပါလေဆိုတော့အဆုံးဖြတ်ပေးလိုက်ကြတော့မှအာလုံးရှင်းလင်းသွားတဲ့အခါကဲ သူသာသနာတော်ကိုတကယ်ကိုချစ်မြတ်နိုးလုံးလို့လောကစည်းစိမ်တွေကိုအားလုံးခင်မောလျောက်ကြရောအားလုံးစည်းစိမ်တွေရောအထူးသဖြင့်စည်းစိမ်တွေကိုအားလုံးဆုံးဖြတ်ပြီးတော့သာသနာတော်ဝင်ရောက်လာတာဖြစ်တဲ့အတွက်သူ့ကိုဒီတိုင်းဘိက္ခုနီမဖြစ်ဆက်လက်နေထိုင်ခွင့်ဘုရားရှင်ကိုယ်တော်မြတ်ကြီးခွင့်ပြုလိုက်ပါအဲ့ဒါနဲ့သူ့ကိုစောင့်ရှောက်ပြီးတော့ဝိတ္တကကျောင်းမှာရည်အမှုရှိတဲ့မြို့သမီးများကသူ့ရဲ့သရေသားလေးကိုစောင့်ရှောက်ဝေးပွားပြီး မွေးဖွားပေးပြီးတော့ဒီကလေးလေးကိုတခါရဲချမ်းသာချမ်းသာအောင်ဆောက်ရှောက်ပေးကြပါအဲလိုဆောက်ရှောက်ပေးပြီးတော့မှမွေးဖွားပြီးတဲ့အခါတနေ့တော့ခါကာလမှာပတိနေရီကောသလမင်းကြီးပတိနေရီကောသလမင်းကြီးကမြတ်စွာဘုရားကိုတတိယလို့ရှိရင်ဒီမင်းကြီးကတတိယရဲ့အချိန်မှာမြတ်စွာဘုရားကိုလာပြီးဖူးမြော်ဒါကြောင့်လေဆိုတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးနဲ့တက်တူရွယ်တူအမျိုးတူဖြစ်တယ် သမျိုးအားဖြင့်လည်းပဲမြင်မျိုးချင်းတူတယ်အသက်အားဖြင့်လည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အသက်တူရွယ်တူဖြစ်တယ်ဒါကြောင့်မြတ်စွာဘုရားပေါ်မှာဒီတပိနေတိကောသလမင်းကြီးကအင်မတန်ကြီးညိုတယ်ကြီးညိုရုံနဲ့မဟုတ်ဘူးချစ်တယ်ပေါ့တန်ရောနေရှိတယ်ပေါ့အဲလိုဆိုတော့ဘုရားရှင်ကိုတတိယရင်တတိယတဲ့အချိန်မှလာပြီးတော့မြတ်စွာဘုရားကြောတာအဲ့လိုကြောတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့ဒီမှာဘုန်းကြီးမျက်မှောက်မှာဘုန်းကြီးတပါးတူးတွေ့ဘူးတယ် ဘုရားရှင်ကိုကြည်ညိုတယ်လို့ပဲအဲ့ဒီပုဂ္ဂိုလ်ကြည်ညိုတာကိုဘုန်းကြီးတူတွေ့ဘူးလေအဲ့ဒါဘာတူလဲဆိုတော့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကိုဒီတရားကြီးပြတ်သကွင်ပေးတဲ့စိတ်ကွန်ဇာတိရရွာဆရာတော်ဘုရားကြီးရဲ့ဇာတိရွာကယခုမဟာစီကျောင်းတိုင်ပိုင်ရှင်ဖြစ်တဲ့ကျောင်းတိုင်ရဲ့သရဏနာယကဖြစ်တဲ့ဆရာတော်ဥက္ကုတလအဲဒီဆရာတော်ဥက္ကုတလကျောင်းမှာ ဒီကျေးဇူးရှင်ပါပြီဆရာတော်ဘုရားကြီးကတရားပြရတာစိတ်ပေါ်မှာဆရာတော်ဘုရားကြီးရဲ့ဇာတိရွာမှာကျေးဇူးရှင်ပါပြီဆရာတော်ဘုရားကြီးကြောင်းရှိဘူးဆရာတော်ဘုရားကြီးနဲ့စတင်ပေါ်စတင်ပြည့်ဖြစ်တယ်အဲဒီမိတ်ဆွေဖြစ်တယ်ဥပုဒနာအဲဒီဆရာတော်ဥပုဒနာကဒီကျောင်းတိုက်ကိုပိုင်တယ်အစကတော့မဟာစီကျောင်းပေါ်ကိုကျောင်းနံနေရှိတယ်အဲဒီမှာကျောင်းတိုက်ကိုပိုင်တယ်အဲဒီကျောင်းတိုက်ပိုင်တော့မဟာစီဆရာတော်ဘုရား တော်ရင်ကျောင်းပြက်ကုန်းကြီးထဲမှာသွားပြီးတရားပြပြီးနေရတော့အခြားခြားသံဃာတွေကမလိုလားမလိုလားတဲ့အခါကလည်းကြတော့အဲ့ဒီဆရာတော်ဥပဒနာကနေပြီးတော့မဟာကြီးဆရာတော်အဲ့လိုကမဟာကြီးဆရာတော်မဖြစ်သေးဘူးဆရာတော်ဥပဒနာပဲပွဲရအဲဒီမှာဆရာတော်မဟာကြီးဆရာတော်လောင်းမရဖြစ်တဲ့ဆရာတော်ဥပဒနာကိုရှင်ဗျာတရားပြမယ်ဆိုရင်တပည့်တော်ကြောင်းတိုင်းမှာပဲရှင်ဗျာကြွပြီးတရားပြပါတရားပြတပည့်တော်က ဆွမ်းဝေယဝတ္တတွေရှင်ဘုရားရဲ့ယောဂီတွေကိုတပည့်တော်ဆောင်ရှောက်ပေးပါမယ်ရှင်ဘုရားကတရားပြီးတရားဟောတရားပြပေးပါဆိုပြီးတော့အဲ့ဒီမှာမာဇီဆရာတော်ဘုရားကြီးကတရားဟောတရားပြတယ်ယောဂီတွေဆောင်ရှောက်ရေးအတွက်အဲ့ဒီမှာဆရာတော်ဥက္ကုတလကဆောင်ရှောက်တယ်အဲ့ဒီဆရာတော်ဥက္ကုတလကလေဆရာတော်မာဇီဆရာတော်ဘုရားကြီးတဲ့သက်တော်ဝါတော်ကြီးတယ်သို့တော်မာဇီဆရာတော်ဘုရားကြီးရဲ့အနေအထိုင်ဆရာတော်ဘုရားကြီးရဲ့သီလဝိတ္တုတ္တိ ဆရာတော်ဘုရားရဲ့တိလကိုယုံသိမှုတွေကိုကြည်ညိုတဲ့အတွက်မာဇိဆရာတော်ဘုရားရဲ့ယုံသိပေးမှုကိုသူမခံယူလို့တော့အဲ့လိုမခံယူလို့တဲ့အတွက်ကြောင့်မို့အဲ့ဒီဆရာတော်ဥက္ကုတနာယံဒီမာဇိဆရာတော်ဘုရားကြီးတဲ့တိခါဝါကြီးရာကနေပြီးတော့ငယ်သွားအောင်တိခါချကြလိုက်တယ်သိက္ခာချပြီးတော့မှပြန်ပြီးတော့ယဟန်ပြန်ပြုတ်တယ်။အဲဒီတော့မာသီဆရာတော်ဘုရားကြီးတဲ့ သိက္ခာဝါကြီးသွားသလားငယ်သွားသလားငယ်သွားတယ်။အဲ့တော့မာသီဆရာတော်ဘုရားကြီးရဲ့အယူသေးပေးမှုကိုသူမခံယူတော့မာသီဆရာတော်ဘုရားကြီးကိုသူပဲအယူသေးပေးမယ်ဆိုပြီးယူသေးတယ်။အဲ့ဒီကြောင့်တိုက်မှာမာသီဆရာတော်ဘုရားကြီးတရားပြတော့တရားဟောကံလေးဟောကံလေးအခုလိုနေ့နှစ်နာရီချင်းကျင်မှာပေါ့။တရားဟောတော့မယ်ဆိုရင်အဲ့ဒီမှာအဲ့ဒီကြောင်းဘဝမှာရှိတဲ့ကုက္ကိုပင်ကြီးလေတိုက်လို့လဲသွား။ လဲသွားတဲ့ပုဂ္ဂိုလ်ပင်ကြီးကိုထွင်းပြီးတော့စီတော်ကြီးလောက်တာအဲ့ဒီစီတော်ကြီးကိုမာသီဆရာတော်ဘုရားကြီးကတရားဟောကံကြီးကိုအခုဘုန်းကြီးတို့ဒီမှာကြတော့တရားဟောကံကြီးပြီဆိုရင်အချက်ပေးတန်ရအောင်မခောက်ရဘူးနော်အချက်ပေးတုံထိုးတယ်အေးဟိုမှာကြတော့အချက်ပေးကစီတော်ကြီးတီးတယ်အဲ့ဒီစီတော်ကြီးတီးလိုက်ပြီဆိုတဲ့အတန်ကြားပြီဆိုတဲ့ခါကျတော့မှကြားတဲ့အရက်ကလူတွေကအဲ့ဒီမှာစီတော်ကြီးတီးတန်ကြားတဲ့အခါဟိုမဟာစီကျောင်းက ဆရာတော်လေးကိုတော်လေးတရားဟောတော့မယ်ဆိုပြီးတရားလာနာတာအဲလိုစီတော်ကြီးတည်တည်ပြီးတော့ဆရာတော်ဘုရားကြီးဟာတရားဟောခဲ့တဲ့အတွက်ကြောင့်မို့မဟာစီကြောင်တန်းဆရာတော်ကိုလည်းလည်းပါတယ်လေမဟာစီဆရာတော်ဖြစ်လာအဲ့ဒီမှာအဲ့ဒီကြောင့်တက်ကြီးဟာမဟာစီဆရာတော်ပိုင်ဆိုင်တာမဟုတ်ဘူးအဲ့ဒီဥက္ကုတလပိုင်အဲ့ဒီဆရာတော်ဥက္ကုတလဟာနောက်အသက်ရွယ်ကြီးတဲ့အခါမဟာစီဆရာတော်ဘုရားကြီးနာမည်နေခြင်းနဲ့ဆိုပြီးတော့ဒီရန်ကုန်ကိုလိုက်လာတယ် ရန်ကုန်လိုက်လာပြီးတော့မာစီကျောင်းတိုက်ထဲမှာမာစီဆရာတော်ဘုရားကြီးကသူ့ကိုချမ်းသာစွာထားပါတယ်။ဒါပေမဲ့လို့မာစီဆရာတော်ဘုရားကြီးပေါ်မှာသိလေးစားကြည်ညိုတဲ့ပုဂ္ဂိုလ်ဖြစ်တော့ဆရာတော်ဘုရားကြီးရဲ့စီကံတွေကိုသူမဖောက်ဖျက်ခြင်း။မာစီဆရာတော်ဘုရားကြီးဟာဝိနည်းသိက္ခာပုဒ်နဲ့နေတယ်။ဒီနေရာသွားသွားသင်္ကန်းယုံသွားတယ်။သင်္ကန်းယုံဆောက်သားတယ်။ဆေလေးကွန်ဆေဝါရာပန်းရှိ။အဲ့ဒီဆရာတော်ကုသလဆေလေးသိကြိုက်တယ် အဲ့လိုဆင်းရဲသိကြတော့ရုပ်တာထဲမှာနေရင်ဆင်းရဲတောက်ဖို့မဖြစ်ဘူးဆင်းရဲတောက်တာနဲ့မာဇီဆရာတော်ဘုရားကြီးရဲ့စိတ်ကံကိုဖောက်ပြတာနဲ့အတူတူပဲငါဆရာတော်ဘုရားကြီးကိုမလေးစားရရောက်အဲ့တော့ကြာရှည်သူဆင်းရဲမတောက်ဘူးမနေနိုင်တဲ့အတွက်ကြောင့်မနေတော့နေရာလေးတနေရာမှာကြောင်းလေးတစ်ကြောင်းတိတိအဲ့မှာတူနေခြင်းပါလေဆိုတော့မှန်ပြီဆရာတော်ဘုရားကြီးလျှောက်တော့ဆရာတော်ဘုရားကြီးကကပ္ပယညာကိုခေါ်ပြီးတော့ဒီဆရာတော်ကိုတင့်လျော်တဲ့ဆရာတော်နေခြင်းနဲ့နေရာကို အားလုံးတရားဖြစ်နေဆောင်ရွက်ပေးကြပါဆိုပြီးဆရာတော်ဘုရားကြီးကညွှန်ကြားလိုက်တော့အဲဒီမှာမြင်များဝယ်ပြီးကြောင်းလေးဆောက်ပေးတာအဲဒီဆရာတော်ကုသလာလေးသူတတိယဆရာတော်ဘုရားကြီးကိုတတိယတဲ့အခါသူကြားတယ်မနဲ့စိုးရိမ်နေရောက်လာရောက်လာပြီးတော့ဆရာတော်ဘုရားကြီးကိုလာလာပြီးကြော့တယ်မကြမ်းမာတဲ့အခါသူစိုးရိမ်ရောက်လာတယ်အားလေးငှားပြီးအဲ့ဒီချိန်တော့က3မိန်းက4မိန်းကလေးငှားပြီးတော့ရောက်ရောက်လာပြီးအစိုးရိမ်စိုးရိမ် အဲ့ဒီမှာဆရာတော်ဘုရားကြီးလာကြတော့ဘုန်းကြီးကဆရာတော်ဘုရားကြီးနန်းမှာအလုပ်ကြီးဖြစ်တော့ဆရာတော်ဘုရားကြီးနန်းနေရတော့အဲ့ဒီမှာဆရာတော်ကြီးကဥက္ကုတလာစိုးကြီးပါလားတက်တော်ကလည်းမာကြီးဆရာတော်ဘုရားကြီးတဲ့ကြီးပြီဆိုတော့ပို့ပြီးတော့နေပြီပေါ့ဗျာအဲ့ဒီမှာစိုးကြီးလာဘာကြောင့်လာရတာလဲမေးတာတပည့်တော်ဘုရားမင်းညတိတ်နေမကောင်းရဘူးတကယ်လို့များတပည့်တော်တည်သွားရင်ဆရာတော်ကြီးကိုမကရုဏာရမှာဆိုလို့ ခါတည်းတတိယတာနဲ့သူကလာလာပြီးကြောတယ်။နင်းမကောင်းဘူးဆိုရင်လည်းအဲ့ဒီဆရာတော်ကြီးကလာလာကြောတာ။ဘုန်းကြီးကဟိုမာဆရာတော်ဆရာကြီးနဲ့မှနေရတာဆိုတော့အဲ့မှာသိနေတယ်။ဒီဆရာတော်ကဟောဒီခုဘုသူကြောင့်လေးကြီးရှောက်ပြီးတော့ရှိတဲ့အခါဘုရားဟောလေးကြီးကြည့်တဲ့အခါမှာဒီပတင်လေးကောသလမင်းကြီးဟာတတိယပြီဆိုရင်သူကမြတ်စွာဘုရားတန်ရောက်ပါလား။ဘယ်လိုအခက်အခဲနဲ့ဖြစ်ဖြစ်မြတ်စွာဘုရားတန်ရောက်အောင်သွား။အခုလည်းဒီတိုင်းပဲ။ မြတ်စွာဘုရားကိုတတိယရံနဲ့သူလာလာတဲ့အခါကျတော့ဒိဋ္ဌိမှာကြောင်းရဲ့တတိုင်းသေးကလေးလာခဲ့ရတော့ကြောင်းအတွင်းကကလေးငိုတာမကြားရဘူးအဲ့မှာကလေးငိုတာကြားတဲ့အခါကျတော့ဒါဘယ်လိုလဲအဲ့မှာသွားကြည့်တယ်ဆိုတော့သွားကြည့်တော့အဲ့ဒီမှာအသောဆောက်ဖြစ်တဲ့ပုဂ္ဂိုလ်တွေကဒီလိုဖိကုနေမှရဲ့တားလေးဖြစ်တဲ့အကြောင်းဒီလိုဒီလိုကြောင်းအကုန်လုံးရှင်းကြတော့ဟုတ်တာဒါပေမဲ့လို့ ဒုက္ခဏီမှာကြောင်းတဲ့ကလေးနဲ့မတက်လျော်ဘူးတဲ့ဒါကြောင့်အဲ့ဒီကလေးလေးကိုနန်းတော်ကိုခေါ်ရင်သူ့ကိုလေးတွေတောင်းပြီးနန်းတော်ကိုခေါ်ပြီးတော့ငါသားတော်ရှင်နဲ့မွေးစမ်းတယ်ဆိုပြီးတော့အဲ့ဒီမှာကုမာရာသူ့ရဲ့အညီရင်းကကတ္တပမင်းကမွေးစမ်းလိုက်တဲ့အခါကျတော့ကုမာရာကတ္တပဆိုပြီးတော့အဲ့မှာသားရှင်နဲ့မွေးစမ်း အဲဒီမှာသားဖြစ်တဲ့မူသားအဲ့ဒီအချိန်ကလည်းပဲမိခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာသားပေါ်မှာချစ်တဲ့စိတ်မိခင်စိတ်နဲ့တစ်ခါမျက်ရည်နဲ့မျက်ခွက်သားလေးကိုတကယ်တော့သူကိုယ်တိုင်နဲ့ရင်ဝင်ပိုက်ပြီးတော့ဖြစ်သူကျွေးမွေးခြင်းနဲ့ဒါပေမဲ့မိမိကဒုက္ခနေမှာဘဝကိုလည်းမဆောက်တော့နိုင်မဆောက်တော့နိုင်တဲ့အတွက်ကြောင့်ကိုသူဟာဘလို့မှမသိတော့မသိတော့တဲ့အတွက်ကြောင့်မိမိတောင်းတာကိုပြေးလိုက်ရပြေးလိုက်ပြီးတော့မင်းနန်းတော်မှာ နန်းတော်မှာဆိုတော့သူဟာတဏှာလေးကတော့ကြည့်လို့တားလေးကိုမြင်နေရတယ်တားလေးဆွန့်နေတာတွေ့နေရတယ်ဆိုရင်သူရှင်းမှတ်တယ်အဲ့လိုနဲ့ရှင်းမှတ်ပြီးတော့နေတဲ့အခါတနေ့ကလေးတွေတားနေမြင်သားလေးတွေကစားတဲ့အခါကလည်းကြတော့အဲ့ဒီမှာတင်းတဲ့လျောက်ဆိုတာခွန်ကြီးတို့ခုဒီကောင်မောင်နှမကြီးမိသားစုတွေစုပြီးတော့လေတမေဖေးအိမ်မှာတခါလဲတနေ့တနေ့ကလေးဆိုစုကြတယ်စုပြီဆိုရင်ကလေးတွေရှိပါလားကလေးတွေခေါ်တဲ့အခါမှာဟိုကကလေးကလည်းအယုတ်လေးပါလားဒီကလေးကအယုတ်လေးပါလား အယုတ်မပါတဲ့ကလေးကအယုတ်ပါတဲ့ကလေးထံကပါလို့တယ်ဆွဲတူတာဆွဲတူတော့တာအဲ့ဒီလိုပေါ့ဒီကလေးလေးကလည်းအယုတ်ကမပါဘူးသူ့မှာအဲ့ဒီခါကျတော့ဟိုကဘေးကပုဂ္ဂိုလ်တွေအယုတ်လေးကိုလူကျင်တယ်၊ကန်ကျင်တယ်၊ဆော့ကျင်တယ်ဟိုကမကန်နဲ့ကွာဒီမင်းကမင်းမှာအပြင်မလဲမင်းကြီးကပါပေးတယ်မင်းကဘယ်လိုဘုံဟာပေါ့ပြောတာပေါ့ဟာငါလည်းပဲငါအဖေရဒီမှာမင်းကြီးပဲငါအဖေရမင်းကြီးပဲဘယ်မလဲ ဟုတ်တယ်လေငါတို့လည်းအစီအမင်းကြီးပဲငါတို့အမိပဲကဟိုမှာပေးတာလက်ဆောင်ပနာကြီးငါတို့ပိုးပွားတွေကပေးတာငါတို့လက်ဆောင်ပနာကြီးဆူတော်မျိုးတော်တွေကပေးတာမင်းပဲမလဲဟုတ်တယ်သူ့မှာပေးလို့မရှိဘူးသူ့အမေကဘေးကုလိမိုင်းဘယ်မလဲသူ့ဆွေမျိုးဒီမှာပေးမလို့ရှိဘူးအဲ့ဒီခါကျတော့မျက်နှာငယ်ရတဲ့ခါကျတော့မှသူ့အမေကဘေးကုလိမိုင်းကြီးပါဆိုတာသိလိုက်တဲ့အခါခါသမီးတော်ဖြစ်တဲ့ပတင်ရီကောသနာမင်းကြီးကိုသူသွားမေးတာ သူ့နေရာပုဂ္ဂိုလ်နေမှာကြီးဆိုတာမှန်မှန်လားလို့မင်းရဲ့အခါကြတော့မှဘုပ္ပတိမိသောသနာမင်းကြီးကဒါတော့ဒါတော့ရဲ့မင်းတော်ကပုဂ္ဂိုလ်နေမှာကြီးဖြစ်ပြီးစသည်ချင်းအမှန်တမ်းအဲ့မှာပတိမိသောသနာမင်းကြီးကဖြေလိုက်တဲ့အခါကြတော့မှအဲ့မှာသူစိတ်တယ်တဝေကညာနဲ့ဖြစ်တာအဲ့မှာဒီခုလောကလေးကိုသူနေခြင်းနဲ့ဆန္ဒမရှိတော့အဲ့ညာနဲ့သူ့ကိုယဟန်ပြုပေးပါတာမဏေပြုပေးပါဆိုပြီးတော့ အဲ့ဒီမှာယဟန်ပြုဖို့တောင်းပန်တဲ့အတွက်ကြောင့်ပတိနေတိကောသလမင်းကြီးကကြီးကျယ်ခမ်းနားစွာရသော်ဘုရားကြောင်းတိုက်ဖို့ပြီးတော့ယဟန်ပြုပေးလိုက်တယ်။အဲ့လိုယဟန်ပြုပေးလိုက်တဲ့အခါကလည်းကြတော့မှအဲ့ဒီမှာသူဟာရသော်ဘုရားထံကနေပြီးတော့ရသော်ဘုရားရှင်ကိုရောမြတ်ကြီးထံမှာယဟန်ပြုပေးလိုက်တဲ့အခါကျတော့လေသူ့ရဲ့ဘွဲ့အမည်ဟာကုမာရကတ္တပမထေလို့ဘွဲ့ကြီးတွင်တယ်။ဗာမထေတယ်နော်။ အဲဒီမင်းသားအရွယ်ရောက်လာတဲ့အခါကျတော့ယဟန်ဖြစ်ရောက်အဲဒီမှာကုမာလကတ္တဗမထေလို့ထင်ရှားတယ်။အဲဒီကုမာလကတ္တဗမထေရမြတ်စွာဘုရားထံမှာရောက်တဲ့အခါကျတော့ကမ္မထာဏကဟိတဝါကမ္မထံယူတယ်။ပါယူပါလိမ့်မယ်။ကမ္မထံယူတယ်။သူမင်းနေပြီးတော့ကြီးမှလည်းမနေကျင်တော့တကယ်သာသနာတော်ကိုကြည်ညိုလို့တကယ်ကိုတရားလိုချင်တဲ့ပုဂ္ဂိုလ်ဖြစ်တော့မြို့ရဒေသတွေနေကြလားမနေကြဘူးလား။ နေခြင်းအဲ့ဒီမှာမြတ်စွာဘုရားထံကနေပြီးတော့ကမ္မထံယူပြီးတော့အရိညာပဝိသိတဝါတောညကိုချိန်ကပ်ပြီးတော့ဝင်ရောက်သွားတယ်တောဝင်သွားတကယ်တော့ပြင်တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်သွားတယ်မြတ်စွာဘုရားထံကနေကမ္မထံယူပြီးတော့တောထွက်တောထွက်ပြီးတော့သိဉ္ဉာဏ်နေရာရောက်တဲ့အခါကျတော့သင်္ကန်းကြောင့်ဒီကြောင်းကိုအမိကိုပြုပြီးတော့တရားတွေအားထုတ်တယ် အားထုတ်တဲ့အခါကာလမှာလေးတယ်တဲ့ဝါယမိတ်တဝါလုံလဝရိယစိုက်ပြီးကြိုးစားတဲ့ဘောဘတန်တန်အောင်ထုတ်ဘုန်းကြီးတို့ယောဂီများတော်ရိပ်သာမှာတွားပြီးတော့အေးစီစီအားထုတ်မယ်ဆိုပြီးပြန်လာကြတာပဲတဝါပဲလို့ယောဂီတော်ရိပ်သာမှာတွားပြီးတော့တရားအားထုတ်မယ်ဆိုပြီးစိတ်ငြိမ်တဲ့နေရာတွားမယ်ဆိုပြီးတော့တွားကြတာပဲရံနဲ့ရှင်းလာကြကြတာလားတရားပဲရကြကြတာလားမသိဘူးတို့မှသိမှာ ဒုဟိတာမှာသွားပြီးနေကြတဲ့ပုဂ္ဂိုလ်တွေသိကြတယ်အဲတော့ဆင်းရဲတဲ့နေရာသွားပြီးတရားပဲအထုတ်ခဲ့ကြတယ်လားယံမဖြစ်ခဲ့ကြလားတယောက်တယောက်ပါလေလုပ်ခဲ့ကြလည်းမသိတကယ်တော့ဆင်းရဲရနေရာချင်းကပ်ပြီးတော့ပါလေလုပ်ကြရမယ်တရားကိုအားထုတ်အောင်အားထုတ်တဲ့အခါမှာလည်းလုံးဝဝါယမိတ်တော်လုံးဝပြု၍ဝိသေတံဇာမက်အထူးတရားတွေကိုဇာမက်အထူးတွေကိုနိဗ္ဗာန်ပြတော်ဖြစ်စေခြင်းဟာ အဲမှာမညာပူညာနေဇန်တရားမတရားပူတရားတွေရဝရိယတိုင်းပြီးကြိုးစားအထုတ်တယ်။ဒါပေမဲ့ပါရမီမပြည့်စုံသေးတော့ရဲ့အရှင်ကုမာရကတ္တဗာတရားရမလားမရဘူးလား။နှစ်ပေါင်းများစွာကြိုးစားရတာ။ဒါပေမဲ့ပါရမီမပြည့်စုံသေးတော့တရားမရဘူး။အဲမှာတရားမရသေးတဲ့အခါကျတော့ငါတို့ဒီတိုင်းနေတော့မဖြစ်တော့ဘူး။ငါမြတ်စွာဘုရားထံမှာပြန်ပြီးတော့တရားလျှောက်ဦးမယ်။မလုပ်ပါနဲ့။ တရားဆောင်ဦးမယ်အဲဒီမှာတရားဆောင်မယ်ဆိုပြီးတော့သူအထုတ်ခဲ့တာတွေမြတ်စွာဘုရားပြန်ပြန်လာပြီးတော့ရှောက်တယ်အဲဒီမှာတရားရှောက်တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတခါတရားရှုမှတ်ပုံနည်းလမ်းလေးတွေကိုပြန်ပြီးတော့ဟောကြားပေးတယ်ကမ္မထာနာဝိသေတ္တဝါတဲ့ရှင်းကရှုမှတ်နည်းတွေဒီနည်းလမ်းလေးပေးလိုက်ရင်ဒီလိုရှုဒီလိုရှုဒီလိုရှုအဲဒီမှာရှုမှတ်နည်းတွေကိုအထူးပြုပြီးတော့ခရစ်သာမီပြီးသင်ယူပြီးတဲ့အခါကျတော့မှ သတ္တတန်တိကမြတ်စွာဘုရားတန်သူကန္နဝါသွားပြီးတော့အန္တဝနေအဲဒီမှာဇေတဝန်ကြောင်းတဲ့ကြီးရဲ့မနီးမဝေးမှာအန္တဝနာဆိုတဲ့တောဟုတ်ကြီးရှိတယ်။တခါတော့မဲ့နိုင်နေတာပဲလို့ဆိုတဲ့တပည့်ညာ။အဲဒီမှာတက်ကိုင်းရဲ့ရှဲပြီးတော့နေမှာဆိုရင်လည်းနေကတော့မထိုးဘူးလို့ဆိုပါလား။အဲဒီအန္တဝနာဆိုတဲ့အန္တဝတောဟုတ်ကြီးရဲ့မှာသွားပြီးတော့တရားအထုတ်တယ်။ဒီတောဟုတ်မှာသွားအထုတ်တယ်။အန္တဝတောဟုတ်ကြီးရဲ့မှာ အဲဒီမှာအန္တဝန်တောအုပ်ကြီးထဲမှာတခါလေအန္တဝနဆိုတဲ့အင်တန်မြင့်မိုက်နေတဲ့တာမန်ပုဂ္ဂိုလ်တွေမဝင်ရဘူး။ဘုန်းကြီးတို့ယောဂီများဒီနေရာတော့မသွားရပါဘူးဆိုတာတော့။နဲနဲလေးနဲ့မှောင်းမနေနဲ့သူတို့ကမသွားရတော့ဒီနေ့နီးလေးမပြတ်တယ်မသွားရတော့ဟိုဘက်ဒီဘက်မဆင်းရတော့ဖြစ်။ဘုမတဲ့လောက်မဲမိုက်ပြီးဘာမှမရှိတဲ့နေရာကိုရှင်ကုမလာသတ္တဝါသွားတယ်။သွားပြီးတော့တရားကြီးအားထုတ်နေတာ။အဲဒီခန္ဓာလမှာ तू ဟာ ကတ္တမမြတ်စွာဘုရားလက်ထက်တော်ခက္ကနာတော်မှာအတူတူတရားအထုတ်ပေါ်အထုတ်ဖက်ဖြစ်ခဲ့တယ်အနာဂံပြမကြီးမလီအထုတ်ခဲ့တဲ့ပုဂ္ဂိုလ်ချင်းချင်းဆိုတာနော်တကယ်တမ်းကျတော့ဘုန်းကြီးတို့ယောဂီများခုဓမ္မမိတ်ဆွေတွေဟာတကယ်တမ်းအရေးကြုံပြီဆိုရင်ကိုညီကလားမကိုညီဘူးလားကိုညီကြတယ်အဲဒီမှာဓမ္မမိတ်ဆွေဖြစ်တဲ့အနာဂံပြမကြီးကနေပြီးတော့ဘုန်းကြီးနဲ့ ကတ္တဝမြတ်စွာဘုရားလက်ထက်ကအထုတ်ခဲ့တဲ့ပုဂ္ဂိုလ်တွေဘယ်နဲ့ရောက်နေပါလဲပြန်ကြည့်တာအဲ့ဒီကြည့်တဲ့အခါကျတော့မှကုရှင်ကုမာရကတ္တဗတရားမရတာကိုတွေ့တယ်အဲ့ဒီမှာဟိုတုန်းကလည်းတောင်ပေါ်တက်ပြီးတော့အစံကရင်ကခံပြီးတော့အသေးခံပြီးတော့တရားကိုအာမထုတ်ခဲ့ဘူးလားအထုတ်ခဲ့တယ်အဲ့ဒီလိုကိုကြိုးစားအထုတ်ခဲ့တယ်အခုလည်းပဲတရားတွေကြိုးစားနေတယ်အခုတရားမတွေ့ဘူးအဲ့ဒီကံမှာမြတ်စွာဘုရားရှင်ဘုရောမြတ်ကြီးရဲ့တရားအသိဉာဏ်တို့တွေရအောင်ဆိုပြီးတော့အဲ့ဒီမှာအနာဂတ်ဗမာကြီးက သူထံမှာတွားပြီးတော့ရှင်ကုမာရကတ္တပကိုတန်းကောင်းရန်အချိန်မှာမေဃပုဒ္ဒါ35ချက်မေးတယ်။မေဃဘယ်နှချက်လဲ။15ချက်။အဲဒီမေဃ15ချက်ကိုခွန်ကြီးတို့မြတ်စွာဘုရားဝမ်မိကာဆိုတဲ့ပုဒ္ဒါအဖြစ်နဲ့ဟော။အဲဒီမှာမေဃ35ချက်အဲဒီမှာတွားမေးတာ။တွားပြီးတဲ့အခါကျတော့ဒီမေဃကိုတဲ့ကျွန်ုပ်မှလွဲရခြားပုဂ္ဂိုလ်မေးရလည်းမဖြစ်နိုင်ပါဘူးတဲ့။ ရသော်ဘုရားနဲ့တကွအရိယာပုဂ္ဂိုလ်များမှလွဲ၍အခြားသောပုဂ္ဂိုလ်တွေမဖြစ်နိုင်ပါဘူးလေဒါကြောင့်သင်ဟာနန္နဲ့အာယုကျင့်လို့လင်းရင်မြတ်စွာဘုရားတန်သွားမေးပါဆိုတော့မှအဲ့ဒီမှာမြတ်စွာဘုရားဖြေကြားတာကိုသင်သာယူပြီးတော့နှလုံးသွင်းတာဆိုတော့မှအဲ့ဒီမှာမြတ်စွာဘုရားတန်သွားလျှောက်တယ်အဲ့လိုမြတ်စွာဘုရားတန်သွားလျှောက်လိုက်တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသူမေးတဲ့မေးခွန်းပု္ပ္ပာ15ချက်ကို အဲ့ဒီမှာအချက်တိုင်းချက်တိုင်းအားလုံးပြန်ပြန်ပြီးတော့ဖြေကြအဲ့ဒီအခြေတွေကိုနာကြနှလုံးသွင်းရင်းနဲ့တရားတော်ဆုံးတဲ့အခါကျတော့အဲ့ဒီစိတ်ကုမာရကတ္တမအရဟတမညာပူညာဆက်ရောက်ပြီးတော့ယဟန္တာမထေရကြီးဖြစ်တယ်။ဘာဖြစ်သွားလဲ။အဲ့ဒီမှာယဟန္တာမထေရကြီးဖြစ်သွားပြီဆိုတဲ့အခါကျတော့မှအဲ့ဒီမှာလူမြင်သူမြင်လူတွေ့သူတွေ့ခံတော့တယ်။အဲ့ဒီမှာစောစောကတော့တခါလေတရားကြီးတွေကဒီတိုင်းမှမှကြိုးစားအဲ့လိုကြိုးစားရင်းနဲ့တစ်နေ့မှာ မထင်မြတ်ဆောင်းခံကြွတယ်အဲဒီမှာမထင်မြတ်ဆောင်းခံကြွရခကလကြတော့သူ့ရဲ့မေတော်ကြီးဖြစ်တဲ့ဘိက္ခုနီမကြီးအဲဒီမှာမေတော်ကြီးဖြစ်တဲ့ဘိက္ခုနီမကြီးဟာဒီတားကိုမတွေ့ရတဲ့အတွက်ရသော်ဘုရားထံကနေတရားယူပြီးထွက်သွားလိုက်တာ၁၂နှစ်လုံးလုံးနဲ့ဘယ်နှစ်လဲလဲတောထဲမှာ၁၂နှစ်လုံးလုံးသွားအထုတ်တာနော်တကယ်တော့ပါရမီမပြည့်စုံသေးတော့တရားရသလားမရဘူးလားမရဘူးအခုတောထဲကနေပြန်ရောက်တာလည်းသူမသိဘူး အဲဒီမှာတန်ခါကိုလွမ်းတဲ့စိတ်တွေနဲ့၁၂နှစ်လုံးလုံးအဲဒီဒိဋ္ဌိနိမာကြီးဟာဘာဖြစ်နေလဲဆိုတော့အက္ခိဟိအတုနိဘဝတိန်သူအဲဒီမှာအမြဲတမ်းမျက်ရည်ကျသူ့ရဲ့သူ့ရဲ့လုံးဟာအမြဲတမ်းမျက်ရည်ဖြင့်ဆူဆွတ်နေတယ်။ဒါကြောင့်လေသားကိုတတိယလို့လားတတိမယလို့သားကိုတတိယတဲ့စိတ်တွေနဲ့အဲဒီမှာတစ်ခါမျက်ရည်ဖြင့်အမြဲတမ်းဆူဆွတ်နေတယ်။အဲတော့အခုဒီမှာ ရှင်ကုမာရတတ္တဗကလည်းပဲဆွမ်းခံကြွားအဲ့ဒီဆွမ်းခံကြွားတဲ့အချိန်ဒီရှင်ကုမာရတတ္တဗရဲ့မေတော်ကြီးဟာလည်းဒုက္ခဏီမကြီးဟာလည်းပဲဆွမ်းခံကြွားအဲ့လိုဆွမ်းခံကြွားတဲ့အချိန်မှာတဏှာလမ်းအကွေလေးမှာရှင်ကုမာရတတ္တဗကြွားအဲ့ဒီမှာစွန့်ပြီးမြင်လိုက်ရတာဒါငါသားလေ ဒါရှင်းရသွားတာတော့ဒါငါရဲ့သားတော့ကုမာရကတ္တမပဲဆိုပြီးတော့အဲ့ဒီမှာမတမ်းမကန့်ကလန့်မြင်ရတဲ့အခါကဏ္ဍကြတော့ဝိကိဖြစ်တဲ့အဲ့ဒီမှာဒုက္ခိမမေရောကြီးဟာသားကိုတွေ့လို့ဇောမြင်လို့ဇောနဲ့နေနေလေးသွားမလားမြန်မြန်သွားမလားအဲ့ဒီမှာတခါရင်ခန့်ညာညာမဲ့ခကြီးကြားလေးမှာနတ်အချက်ကူမှမြင်လိုက်တယ်ဆိုရင်လည်းကံကသားပဲဆိုပြီးတော့တခါလေပုတ္တပုတ္တတိသားရီသားရီလို့လှန့်ခေါ်တယ် အဲဒီမှာတားရီတားရီလို့အတန်ပေးပြီးတော့ပြန်ခေါ်တယ်ရှင်ကုမာရကတ္တမကြားပြီကြားတယ်ဒါကြားပြီလေလို့ရှင်ကုမာရကတ္တမကိလေသာကင်းနေရဟန္တာမထင်ရကြီးတကယ်လို့ဒါမေတော်ကြီးခေါ်လာလေးကိုတခါလေကိုကရက်ပြီးတော့မေတော်ကြီးကိုရက်ဆောင်မယ်မေတော်ကြီးကိုအကျဉ်းနာရေးပေးမယ်ဆိုရင်ငါမေတော်ကြီးငါ့ပေါ်မှာကျဉ်းနာစိတ်ငါ့ပေါ်မှာချစ်စိတ်နဲ့တရားတွေရမှာမဟုတ်တော့ဘူး ဒီတော့ငါမေတော်ကြီးကိုငါတရားရဖို့အတွက်ငါဘယ်လိုဘယ်လိုဆက်ဆံရပါမလဲဆိုပြီးတော့အဲ့မှာဆင်ခြင်လိုက်တယ်အဲ့မှာနောက်ကဟိုကမေတော်ကြီးကသာရီသာရီနေတခါလေတခါပြောရရင်တော့ဘုန်းကြီးကပြောကောင်းမှုကခက်ခက်တဲ့ပြောတာအပြေးကိုလိုက်လာတာအဲ့မှာဘိက္ခုလူခါကြီးကအပြေးကိုလိုက်လာတာအဲ့ဒီမှာအပြေးလိုက်လာမိလူမိခံကြီးရောက်တဲ့အခါကျတော့မှအနန္တလည်းရောက်တော့ ဘိက္ခုနီမကြီးတခါအချိန်မထိန်နိုင်မင်းနဲ့ပါဆွတ်လာလဲဆိုတော့တခါနဲ့ပြစ်လဲတာအဲဒီမှာဘိက္ခုနီမကြီးပြစ်လဲတာတားကိုတွေ့ကျင်ဆုံးတယ်နော်တားဆုံးအင်တန်ကြောက်စရာကောင်းတယ်တားပေါ်မှာဖြစ်တဲ့စိတ်အဲဒီမှာတားဆုံးနဲ့တားကိုဖြစ်တဲ့စိတ်တွေနဲ့အဲဒီမှာတခါနဲ့အပြေးလိုက်လာရင်းကနေတားနာနေရောက်ရောအဲဒီမှာအမေအမထိန်နိုင်နဲ့ပြစ်လေအဲဒီမှာပြစ်နေတဲ့အခါကျတော့တားဖြစ်တဲ့ပုဂ္ဂိုလ်ကတခါနဲ့စဉ်းစားရင်ငါ့အမေကိုကျင်နာလေးပေးလိုက်တယ်ကျင်နာပြလိုက်လို့ရှိရင် မင်းတို့ကြီးကငါ့အပေါ်မှာဖြစ်တဲ့စိတ်တွေမဖြတ်နိုင်တဲ့အတွက်ကြောင့်တရားရမှာမဟုတ်တော့ဘူးဒီတော့ငါမေတော်ကြီးကိုခတ်တင်းတင်းခတ်မှမှဆက်ဆံမှဖြစ်တော့မယ်ဆိုပြီးတော့အထဏအာဟကိင်္ဂရောတိဝိစရတိအဲဒီမှာမိခင်ကြီးဖြစ်တဲ့ပုဂ္ဂိုလ်ကိုကုမာရသတ္တဝမထေရနဲ့ကနေပြီးတော့ကိင်္ဂရောတိကိင်္ဂရောတိအဘယ်သို့မူ၍ဝိစရတိသွားလာနေပြီတနည်း ဒီဖွားကိုဘယ်လိုလုပ်သွားနေတာလဲချိုချိုတာတာလေးပြောတာလားငေါ့ပြောတာငေါ့ပြောတာအမလေးမဲတော်ပေါ်မှာကျင်းနာစိတ်လေးပြမယ်ဆိုရင်ဟောမဲတော်ကြီးဘယ်လိုဖြစ်သွားလဲဆိုပြီးတော့တခါရင်စီးပြီးတော့ပွေတံပွေရမယ်ဆွဲထူတံထူရမယ်ကျင်ရနာနာပြောတံပြောရဒါကြောင့်လည်းအခုဒီမှာရှင်ကုမာရကတ္တဝါကမေတော်ကြီးရဲ့တရားညာရေးအတွက်ကျင့်ကျင့်နာနာမပြောဘူးလူချိုးချိုးတာတာမပြောဘူးကိန်းကရွန်တိဝိစရတိဘယ်လိုလဲဒီဖွားကြီး သွားလာလာတာဘယ်လိုသွားနေတာလဲဆိုပြီးတော့မှတ်လိုက်တယ်။သိနေဟမတန်ဒီစိန်လေးတို့နတ်တဲ့ကောတီတီသိနေဟမတန်ဒီချစ်ချင်းကိုမြတ်ဒီစိန်လေးတို့ဖြတ်၍ကျင်ချင်းကနတ်တဲ့ကောမီမတတ်နိုင်သေးသည်။ဘာကြောင့်ဒီမှာချစ်ချင်းကိုမဖြတ်နိုင်ရတာလဲ။ဘိက္ခုနီမှာပြုလုပ်ပြီးတော့လက်တော်ဘုရားသာသနာမှာဘိက္ခုနီမှာပြုလုပ်ကြုံတုံးဘိက္ခုနီမှာပြုလုပ်ပြီးတော့ဘာသားပေါ်မှာဘာလို့ချစ်တဲ့စိတ်တွေမဖြတ်နိုင်ရတာလဲဆိုပြီးတော့အဲ့မှာတခါတော့ငေါငန်းပြီးတော့ပြောလိုက်တဲ့အခါကျတော့ ဆန်းနဲ့လုံးလုံးအဲ့အတွက်နဲ့ရည်ရည်သိနိုင်မလားမသိနိုင်ဘူးလားမသိနိုင်ရဲ့ဘူးမြင့်ကျင်သားအတွက်ရည်ရည်ကြားခဲ့ရတယ်သားကိုတွေ့ခြင်းလို့သားကိုတရိယာလို့အဲ့ဒီလောက်တော့ဖြစ်တဲ့မိခင်ဟာရှိသန်းသားကနေပြီးတော့တခါနဲ့မန္နာတင်းနေနဲ့ဒီပွားကြီးဘယ်လိုလဲတခါတော့ဒီသားပေါ်မှာဖြစ်တဲ့စိတ်ကြီးမှမဖြစ်နိုင်ဘူးလားကရုံးတုံမကြည့်ကရုံးတုံပြီးဒိဋ္ဌိနေမှပြုပြီးတော့ဒီလိုယောဂီများနော်ဘုန်းကြီးပြောတာဒိဋ္ဌိနေမှပြောတာနော် ဒီလိုက်ဒီဟုတ်ဘုန်းကြီးပြောတာဒုက္ခနေမှာဟုတ်ပြောတာအခုဘုန်းကြီးဒီလိုက်ရှင်နေရတဲ့ခါနဲ့ကရုံးတုံးဒီဒီလိုက်ရှင်ဝက်ပြီးတော့ဘာမဟုတ်တဲ့ကြောင်လေးရှင်နေခွေးလေးရှင်နေတာအဲ့ဒါလုံးဝဖြတ်ဖို့လိုရတယ်ဒါဘုန်းကြီးကြုံလုံးထည့်ပြောတာနော်ဒီမှာလိုအပ်တယ်နော်ခွေးလေးချစ်တာကြောင်လေးချစ်တာဒါတွေကိုလုံးဝဖြတ်တတ်ဖို့လိုရတယ်ဒီအချက်မှမပယ်နိုင်လို့ရှိရင်လူကျင်တဲ့တရားရပါမလားတန်ရောကျင်နေတော့တကယ်မိဘသွေးသားတန်ရောကျင်နေတော့ဖြတ်နိုင်တာဘာမှမဟုတ်တဲ့တိရစ္ဆာန်ကိုဘာလို့တန်ရောကျင်တွေ့နေရလဲ ဒါတွေကိုလုံးဝဖြတ်တော့ပါမှာအခုဒီမှာဘုဇနိမာကြီးဟာသူ့ရဲ့သားပေါ်မှာတန်ရောကျင်တွေ့နေတဲ့တန်ရောကျင်ကိုအခုဒီမှာသားဖြစ်တဲ့ပုဂ္ဂိုလ်ကပြအောင်မို့ခက်တင်းနဲ့ဆက်ဆံလိုက်တဲ့အခါကျတော့မှအိုးငါကတော့ပြင်သူ့အတွက်နဲ့ဆက်မနဲ့လုံလုံငင်းရီတောင်မသိနိုင်ခဲ့ပါလားငါချစ်တဲ့သားဟာဒီလိုသားမျိုးမဟုတ်ဘူးငါချစ်တဲ့သားဟာလူငယ်တဲ့သားတိမ်မွေ့တဲ့သားဖြစ်ရဒီသားကအင်မတန်ခက်ချံမာကျောတဲ့သားပါလား ဒီသားကိုချစ်နေတဲ့အတွက်ကြောင့်ငါဘာအကျိုးရှိမှလဲတတိယကလားမရဘူးလားတတိယသွားပြီအဲ့တော့ဒီသားအပေါ်မှာမိမိတန်ရောခြင်းချစ်နေတဲ့အတွက်ကြောင့်ငါဘာမှအကျိုးမရှိနိုင်ဘူးဒီသားအတွက်မြေကြီးကြီးကြာနေပြီမဲ့လို့လည်းငါဘာဘာမှအကျိုးမရှိနိုင်ဘူးငါသားကငါပေါ်မှာဘာမှတန်ရောခြင်းမရှိဘူးထထဟာရရောခက်ထန်သောနှလုံးရှိတယ်ဒီသားကအင်မတန်ခက်ထန်တဲ့သားပဲ အဲ့တော့ဒီသားကိုတန်ရောဖြင့်ကျွဲနေလို့ဖြင့်ငါမှာဘာမှအကျိုးမရှိနိုင်ဒါကြောင့်ပြင်းနေဣမိနာတိဖုတ်တာပိနေဟာစိန်ဒိဋ္ဌဝါတံជីဝတိတံជីဝတံမေဝအရဟတံပါပုမိမင်းကမင်းကကိန့်ဖေကျူဣမိနာဤသားဖြင့်ကိန့်ဖေကျူရှိအပံအနိဒီသားအပေါ်မှာငါတွေ့တာနေလို့ငါမှာဘာကျိုးရှိမလဲတဲ့ဣတိဣတုပုဒ္ဒါပိနေဟံသားအပေါ်မှာခြေချင်းကိုစိန်ဒိဋ္ဌဝါဖြတ်၍ တံပြိဝတံထိုနေ့၌ပင်လျင်ပဋိဌာထိုနေ့၌ပင်လျင်တတိပဋ္ဌာနာဘာဝနာတတိပဋ္ဌာဘာဝနာတရားကိုဘာဝေတဝပွားများအားထုတ်စေ၍အရဟတံအရဟတပုတုပပုနိကောင်းစွာမသွေးရောက်တော်မူပါ၏တည်း ဘိက္ခုနီမာကြီးဟာပန်းပေါ်မှာချစ်တဲ့စိတ်တွေကိုဘုန်းကြီးတို့ယောဂီများပန်လုပ်လိုက်တာလေဖြတ်တောက်လိုက်တယ်ဒီနောက်ကဋ္ဌမှာကျုံးနေတဲ့သားကိုငါတွေ့တန်နေတယ်ဒီသားပေါ်မှာတန်ရုံလေးရှိနေတယ်ဒီသားဥပ္ပနဲ့မျက်ရည်ကျငါဘာကျူးရှိတော့မှလဲအဲတော့သားပေါ်မှာချစ်တဲ့စိတ်တွေဖြတ်ပြီးတော့ငါတရားငါအားထုတ်မှဖြစ်မယ်ဆိုပြီးတော့တတိပဋ္ဌာန်ဘာဝနာတရားတွေကိုယ်တိုင်မကြိုးစားဘူးလားဗျာ

အဲ့လိုယန္တာတွေဖြစ်ကြတဲ့အခါကလကြတော့မှအဲ့ဒီမှာယဟန်တော်တွေဟာဒီတားမိနှစ်ယောက်ရဲ့မြတ်စွာဘုရားအမိယာပြီးတော့သူတို့ဟာဘုရားဆင်းရဲခန္ဓာဆင်းရဲလွန်မြောက်တဲ့အကြောင်းလေးဆွေးနွေးကြပြောဆိုကြအဲ့ဒီခါမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီတော့သူတို့ကိုယ်တိုင်လည်းပဲသူတို့ဟာကိုယ်ကိုယ်တိုင်ဒီမြေတော်ကြီးဟာလည်းပဲတားပေါ်မှာချစ်ချင်းတွေကိုအလုံးချက်တော့ပါလေ။ အဲလိုဖြတ်တောက်ပြီးတော့ကိုယ့်ဟာကိုယ်ကြိုးစားပြီးတော့အားထုတ်ခဲ့လို့အခုတရားသိဉာဏ်သူတွေရသွားတယ်ဆင်းရဲတွေလွတ်မြောက်သွားတယ်ဒါကြောင့်မို့တက်လို့လည်းမိမိကိုယ်ကိုမိမိအားကိုးပြီးတော့ကိုယ်တိုင်ကြိုးစားအားထုတ်မှရမယ်ဆိုတဲ့အကြောင်းတွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒိဋ္ဌဝေယဟန်တော်များဟူစိတ္တတို့ပရတ္တသူရဝံအားခြေတေတီတော်ကောင်းမှုဖြင့်အတ္တနာမိအတ္တနိမိ၌ သေကသက်ကပရာယနေနဝံနတ်ပြည်သို့လာကြောင်းဒီ၎င်းမေကပရာယနေနဝံမေလေးပါဖူလေးပါသို့လာကြောင်းဒီ၎င်းအဝိတုံဖြစ်ခြင်းကဝါရခြင်းကယတမအခြင်းကြောင့်နတ်သက်ကမတတ်ကောင်းမှာသူတော်ဟာပေါ်မှာမိမိအားကိုးနေုံနဲ့တော့ဖြင့်နတ်ရွာသူပတိတို့ရောရနိုင်မှာမလားဒီမချမ်းသာကိုချမ်းသာနိဗ္ဗာန်ချမ်းသာကိုရောရနိုင်ပါမလား မရနိုင်ဘူးလေဒါကြောင့်တတ္တမထိုးကြောင့်အတ္တဝါမိမိသီတာလျင်အတနောမိမိနာသောအာကိုရသည်သိရဖြစ်နိုင်ပါ၏သရောတဘာသောသူသည်ကိဉ္ဂရိတတိဘေမအာကိုရဖြစ်နိုင်တာအမည်မိမိသီတာလျင်မိမိရဲ့အာကိုရပဲအခုဒီမှာကုမာရတတ္တပရဲ့မေရောကြီးဟာသားကိုအာကိုပြီးတော့ဒါနေမယ်ဆိုရင်ဒီလွတ်မြောက်မှုချမ်းသာရနိုင်ပါမလား အခုသားကိုအားမကိုတော့ဘဲနဲ့သားပေါ်မှာဖြစ်တဲ့စိတ်တွေကိုဖြာပြီးတော့အခုကိုတရားကိုကိုယ့်ဟာကိုယ်အားကိုပြီးကြိုးစားလိုက်တော့အဲဒီမှာအရတနဲ့ချမ်းသာကိုချမ်းသာတွေရပြီးတော့ဆင်းရဲမငြိမ်းနေဘူးလားဒါကြောင့်ဒီနေ့လေကိုကြီးတို့ယောဂီများဆရာတော်ကိုလည်းတမအားကိုမနေနဲ့ဆရာတော်ကအခုနိလန်ပေးခဲ့ပြီတိတ္တနိလန်နဲ့မပေးသေးဘူးလားအဲ့ဒီနိလန်တိုင်ကိုအားကိုကိုပြီးကိုယ့်ဟာကိုထိုင်ရင်ရရင်ပေါင်းရင်လျှောက်ရင် တတိဥသိတဲ့စိတ်လေးနဲ့ကြိုးစားပြီးတော့သင်္ကြန်လေးကိုစောင့်ရှောက်ပြီးတော့အားထုတ်သွားမယ်ဆိုရင်ရနိုင်ခဲ့တဲ့လက်ချမ်းသာပူချမ်းသာရင်မရနိုင်ဘူးလားဗျာအဲဒီမှာဒီကာထာကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအတ္တဟိအတ္တမောနာတောဆိုတဲ့ကာထာလေးကိုဟောလိုက်တာအဲလိုဟောလိုက်တဲ့အခါကျတော့မှအာလို့ယဟန်တော်တွေဟာမြတ်စွာဘုရားဟောတဲ့တရားတော်ကိုနားကနာခန္ဓာညာဆိုင်ပြီးတော့နှလုံးသွင်းရှုပွားအားထုတ်လိုက်တဲ့အခါကျတော့ တရားဒေသနာလေးဆုံးရောအလုံးသောတပတ္တိနဲ့ညာကိုညာဆက်ရောက်ပြီးတော့သောတပန်အရိယာတွေဖြစ်ကြ၏။ဘာတွေဖြစ်ကြပါလိမ့်မယ်။ဒါကြောင့်အတ္တဤအာတနောနာထောကိုဟိနာထောပရောတိယအတ္တနာဟိသုဒ္ဓံတေနနာထံလဗတိထုံလဗံ။ဘုန်းကြီးတို့ယောဂီများလည်းပဲကိုတရားလူချင်းရဲ့ကိုချင်းရဲ့ငြိမ့်ချင်းရဲ့သတို့အကူအမှန်နဲ့ကိုကိုကိုအားကိုပြီးတော့ကိုယ်တိုင်ကြိုးစားရင်ဆင်းရဲမငြိမ့်နိုင်ဘူးလား။ ဒါကြောင့်အတ္တယိနိမိစေတာယအတ္တနောမိမိနာထောကိုယ်ွယ်ရသည်ဟောသည်ဖြစ်ပါပေ၏ဘရောတပံသောသူသည်အတ္တနောမိမိနာထောကိုယ်ွယ်ရသည်ကောတိယဗြဟ္မာဖြစ်နိုင်ပါအနိအတ္တနာဟိမိမိစေတာယသုတံတေနကောင်းစွာဣန္ဒြေကိုဆုံးမခြင်းဖြင့်ဒုလဘံရနိုင်ခဲ့သောနာတာရတမေချမ်းသာပူချမ်းသာဟုစွာသောကိုယ်ွယ်ရာကိုလဘတိရရှိနိုင်ပါပေ၏ ဣတိဣတောဘဂဝါတုဘုလောတခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း